ဒီ2021ခုနှစ်မတ်လ6ရက်စနေနေ့ညနေ9နာရီချိန်စာရန်စပေရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထံလမ်းစဉ်ပိုင်း130ပရိသတ်သမုပ္ပါတရားတော်ပရိသတ်သမုပ္ပါတရားတော်ကြောင့်ဘုန်းကြီးတို့သင်ပြပေးနေပါတယ်။မနေ့တုန်းကတော့ဘာပြောရလဲဆိုသင်္ခါရပစ္စယဝိညာဏကုသိုလ်သင်္ခါရ ကုသိုလ်ကြောင့်ပုံညာပြီးသင်္ခါရခေါ်တော့ကာမောဒရာကုသိုလ်နဲ့ရူပောဒရာကုသိုလ်ဒါပုံညာပြီးသင်္ခါရလို့ခေါ်တယ်။နောက်အကုသိုလ်ကြောင့်အပုံညာပြီးသင်္ခါရပြီးတဲ့အခါကျတော့အာရူပကုသိုလ်ကြတော့အာနိစာဝိသင်္ခါရလို့ခေါ်တယ်။အဲဒီသင်္ခါရ၃မျိုးဆိုတဲ့ကုသိုလ်ကံအကုသိုလ်ကံတွေကြောင့်မို့ဘဝတည်မှာပရိသတ်နဲ့စိတ်တွေ ဖြစ်တယ်ဆိုတော့ဘုန်းကြီးတို့ပြောခဲ့ပါအဲတော့ဒီပရိသန်နေစိတ်ဟာဘလောက်ကြာအောင်ဖြစ်တယ်လဲတည်တယ်လဲဒီစိတ်ဖြစ်ပြီးနောက်ထပ်ဘာစိတ်တွေဖြစ်လာတယ်လဲဒါလေးတွေသိဖို့ရည်ကြည်တော့သိထောင်းလည်းလုပ်ဖို့လိုတော့စိတ်တွေကပရိသန်နေစိတ်ပဲဖြစ်ဖြစ်အခြားစိတ်ပဲဖြစ်ဖြစ်ဖြစ်ရင်တော့ဘာမှမကြောက်ဘူးဗျသူကတရားရှုမှတ်ဖို့ရင်သိပါတယ် ဟိုဥရပြညာတော့ဆိုပိုထင်ရှားတယ်ဘယ်စိတ်မဆိုဖြစ်တည်ပြက်ပဲဖြစ်တည်ပြက်လောက်ပဲကြာတာပဲဒါဆိုဖြစ်ပြက်ကတော့တော်တော်များများမြင်တော့ဗောလေဝိပဿနာဉာဏ်လေးတော်တော်မြင်လာပြီဆိုရင်တော့ဖြစ်တည်ပြက်တည်မြင်ပါတယ်နောက်ဒါဝိပဿနာအထုပ်မှအဲ့ဒီဖြစ်တည်ပြက်ဆိုခဏက3ချက်မြလောက်ပဲတည်တယ်ဖြစ်တယ်မျက်စိတမိတ်လျှာတပြက်တွင်မှာဘုန်းကြီးတို့ဖေနုပမတောက်တံ သုတ်ထဂရာမှာဖွင့်တယ်စိတ်ပေါင်းဂရေတသိန်းလောက်ဖြစ်တယ်ဆိုမှာတွက်ကြည့်ပါဗျာဂရေတသိန်းမှာတပုံလောက်တစ်စက္ကန့်မှာတပုံလောက်ဂရေတသိန်းပုံတစ်စက္ကန့်မှာလျှက်တစ်ပြက်လည်းလည်းပြအတွက်အတွင်းမှာဂရေတသိန်းလောက်ဖြစ်တဲ့ထဲမှာတပုံပေါ့တသိန်းမှာတပုံလောက်ဆိုတော့အတော်ကိုမြန်ပါတယ်အဲတော့ အဲ့ဒီလိုပဲပရိသန်နေစေလျာဥပတိပင်ဖြစ်တည်ပြဖြစ်ပြီးခဏလေးတည်ပြီးပြတ်သွားတာပြီးတော့ဘာဆက်ဖြစ်လဲဆိုအဲ့ဒီပရိသန်နေစေကဘဝင်အနေနဲ့ထက်ခါထက်ခါဖြစ်တယ်ဘုန်းကြီးတို့ပြောခဲ့ဘဝင်ပရိသန်နေစိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့ဆိုအတူတူပဲဆိုဘဝင်စိတ်နေနေပေါ့နော်မသိမရထထထထဖြစ်နေလှုပ်ရှားတဲ့ဝီထီစိတ်တွေဖြစ်ဖို့အကြောင်းလို့မရှိရင်ဘဝင် စိတ်တွေနေနေတပွားလုံးဆမပြဖြစ်နေဒီလိုဘဝင်စိတ်တွေအဆမပြဖြစ်နေတဲ့များကာလပတ်လုံးဒီဘဝမှာဘာဖြစ်လဲအသက်ရှင်နေဒါမျိုးဆိုရတော့ဗျာအဆမပြဖြစ်နေလို့ဒါကိုဘုန်းကြီးတို့ဘာခေါ်လဲဆိုတော့ဘဝရဲ့အစိတ်ပိုင်းဘဝင်ကဘဝရဲ့စိတ်ပိုင်းဘဝင်စိတ်လို့ဒီလိုပြောရတာ မြင်သိစိတ်တို့ကြားသိစိတ်တို့အနံ့သိစိတ်စားသိစိတ်ထိသိစိတ်ကြံတွေးစိတ်ဒါတွေကလှုပ်ရှားတဲ့စိတ်တွေပေါ့ဗျာအဲ့ဒီလှုပ်ရှားတဲ့စိတ်တွေဖြစ်နေတော့ဘုံရင်စိတ်တွေမဖြစ်ဘူးလှုပ်ရှားတဲ့စိတ်မဖြစ်တဲ့အခါမှာငြိမ်သက်နေတဲ့ဘုံရင်စိတ်တွေဆက်မပြတ်ဖြစ်နေတာအဲ့တော့ဘုံရင်စိတ်တွေကြာရှိဖြစ်နေရင်ဒါဘုံတို့အသက်ရှိတယ်လို့ပြောရတော့ဘုံရင်စိတ်တွေကြာရှိဆိုမဖြစ်တော့ဘူးဆိုဒီပုဂ္ဂိုလ်သက်တိုးတယ်ဒါလို့ပြောရတော့ အဲတော့ဒီလိုအသက်ရှည်တယ်အသက်တိုတယ်ဆိုတာသင်္ခါရဆိုတဲ့အကြောင်းကံတရားပေါ်မှာအဓိကတည်နေတယ်ပေါ့ဗျာကံကအားကောင်းရင်ကြာရှည်စွာတည်နေမယ်ကံကအားနည်းနေတော့ကြာကြာမတည်ဘူးပေါ့ဘဝတစ်ခုလုံးရအစဆုံးဖြစ်တဲ့ပရိသန္တိစိတ်ရယ်ခုနကဘဝလည်းပိုင်းတစ်လျှောက်လုံးဖြစ်တဲ့ဘဝင်စိတ်ရယ်အဆုံးပိုင်းဖြစ်တဲ့သုတိစိတ် ဒီသုံးမျိုးဟာဒီစိတ်သုံးမျိုးဟာသင်္ခါရဆိုတဲ့ရှေးကုသိုလ်ကံတစ်ခုတည်းသောအကြောင်းကြောင့်ဖြစ်ပေါ်လာတဲ့စိတ်တစ်ခုတည်းပဲဘုန်းကြီးတို့ဘိမာပရိကဓာတုကထာပါဠိတော်ဆိုတာရှိတယ်အဲ့ဒီဓာတုကထာပါဠိတော်မှာကျတော့ဗာမိတ်ထားလဲဆိုဘုရားကကုသိုလ်အကုသိုလ်ကရိယာစိတ်တွေပါဘဝတစ်ခုလုံးရဲ့ စိတ်မှန်သမျှကိုသင်္ခါရကြောင့်ဖြစ်တဲ့ဝိညာဉ်ထဲမှာထည့်ပြီးဟောတာဒါလည်းမှန်ပါတယ်ဘာကြောင့်လို့လဲဆိုတော့ဘဝတစ်ခုလုံးမှာဖြစ်ပေါ်လာတဲ့ကုသိုလ်စိတ်အကုသိုလ်စိတ်ကရိယာစိတ်တွေကလည်းတစ်ခုတည်းသောသင်္ခါရကြောင့်ဖြစ်တဲ့ပရိသန်နေစိတ်မှာဖြည်းဖြည်းရင့်ကျက်ပြီးဖြစ်ပွားလာတဲ့သဘောရှိတယ်အဲ့ဒါကြောင့်မို့ဒါရုကရာပါဠိတော်မှာကုသိုလ်စေအကုသိုလ်ကရိယာစေစေအလုံးကို သင်္ခါတော့ဖြစ်တဲ့ဝိညာဉ်ထဲမှာထည့်ထားတယ်လို့ဒီလိုမှတ်ထားဒါပေမဲ့ဒီပြိဿသမုပ္ပါတရားတော်မှာကျတော့ကိလေသာဝကာမဝိပါဝဝတ်သုံးပါးလုံးကိုဝတ်သုံးပါးအတိအသည့်ခွဲခြားပြီးအကြောင်းကျိုးဆက်သွယ်ပုံဟောထားတာဒါကြောင့်ကမ္မဝရဲ့အကြောင်းဖြစ်တဲ့လောကီဝိပက်32ပါးလောကီဝိပက်ဝိညာဉ်စိတ်32ပါးကသင်္ခါရကြောင့်ဖြစ်တဲ့ ဝိညာဉ်တွေနဲ့ဟောထားတာဖြစ်တယ်ဒီလိုလည်းမှတ်ထားပါဒီ32ပါးတွေကပရိသန္တိဘဝင်သုတိအဖြစ်ဖြစ်နေဖြစ်တဲ့ဝိညာဉ်19ပါးလုံးဖြစ်ပုံလို့ဒါဘုန်းကြီးတို့ပြောပြီးသွားပြီမြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်ထိသိစိတ်ပြီးတော့အာယုံ၅မျိုးကိုလက်ခံတဲ့တံတေဆိုင်စိတ်အာယုံ၅မျိုးကိုစုံစမ်းတဲ့တန်တိရဏစိတ် ဇောစိတ်ရဲ့အာယုံကိုဆက်လိုက်ပြီးအာယုံခံယူတဲ့တရားယုံစိတ်ဒီစိတ်တွေကလည်းသင်္ခါရကြောင့်ဖြစ်တဲ့ဝိဘဝဉာဏ်တွေဖြစ်နေတယ်ဒီစိတ်တွေကပရိသန်တွေကြိုးပေးတယ်မူလကံကြောင့်ဖြစ်တာလည်းရှိတယ်တခြားကံကြောင့်ဖြစ်တာလည်းရှိတယ်ကုသိုလ်ကံဆိုတဲ့သင်္ခါရကြောင့်ကောင်းတဲ့အာယုံခံစားတဲ့သဘောပေါ့အကုသိုလ်ကံသင်္ခါရကြောင့်မကောင်းတဲ့အာယုံခံစားတဲ့သဘောတွေဖြစ်တယ် ပရိသန်နေစိတ်ကနေစပြီးတဘွားလုံးပေါ့သင်္ခါရကြောင့်ဝိဘဝိညာဉ်ဖြစ်ပုံကိုတို့တို့ချင်းချင်းအနေနဲ့ပြောရရင် အမှန်တိုင်းမသိအလွဲမှားကိုတိမထင်မြတ်တဲ့အဝိဇ္ဇာဘလို့ဖုံးကွယ်ထားတဲ့အတွက်မြင်သိကြားသိတွေ့သိသိရတဲ့အရာမှန်များအကောင်းထင်မိတာတွေကိုရဖို့အတွက်စိတ်နဲ့ကြံတွေးတယ်ကိုယ်နဲ့ပြုလုပ်တဲ့နှုတ်နဲ့ပြောဆိုတယ် ဒီသင်္ခါရတွေကြောင့်ကိုပဋိသန္ဓေဆိုင်တဲ့ဘဝတဲ့ဝိညာဉ်တွေတဖန်ထပ်ပြီးစပ်ပြီးဘဝတဲ့မှာအသက်ရှင်သွားပါတယ်။ဒါကြောင့်ပရိစ္ဆသမုပ္ပါဒရားတော်မှာဝိဇ္ဇာနဲ့သင်္ခါရနှစ်ပါးကအတိတ်ဘဝအကြောင်းတရားဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝိနာဒီ၅ပါးကပြစ္ဆုတ်ပံဘဝအကျိုးတရားတဏှာဥပါဒံဘဝဒီ၃ပါးကပြစ္ဆုတ်ပံဘဝအကြောင်းတရားဇာတိစရာမရဏ ဇာတိနဲ့သာမရဏပေါ့ဗျာအဲသာမရဏတစ်ခုယူပေါ့အဲ့ဒီတရားတွေကအနာဂတ်ဘဝအကျိုးတရားဒီလိုအကြောင်းကျိုးခွဲထားတယ်အကြောင်းကျိုးတွေကဘုန်းကြီးတို့အတိတ်အကြောင်းနဲ့အတိတ်ဘဝအကြောင်းနဲ့ပစ္စုပန်ဘဝကဝိညာဉ်ဆိုတဲ့အကျိုးတရားဆက်ဆက်ပုံထိဘုန်းကြီးတို့ပြောပြသွားပါတယ်ပရိသန်နေစိတ်အစရှိတဲ့အကျိုးဝိညာဉ်တွေဖြစ်ရင်အဲ့ဒီစိတ်ဝိညာဉ်နဲ့ တွဲဖက်ဖြစ်တဲ့စေတသိက်နံတရားတွေအဲ့ဒီစေဝိညာဉ်မိရယုတ်တရားတွေဒါတွေလည်းပြောဖို့လိုပါသေးတယ်။ဘာဖြစ်လို့လဲဆိုပဋိသန္ဓေစေဖြစ်ရင်သူ့ရဲ့အတူတူဖြစ်ပဲစေတသိက်တရားတွေယုတ်တရားတွေလည်းဖြစ်တာဒါကြောင့်သိဖို့လိုတယ်။ဝိညာဏပစ္စယနာမရူပံအဲကြောင့်ဝိညာဉ်ကြောင့်ပဋိသန္ဓေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတဲ့အပိုက်ထဲမှာအတွင်းမှာပါဝင်နေတယ် တတိယပရိသန်တွေစိတ်ဆာရတဲ့ဝိညာဉ်ဖြစ်ပေါ်လာရင်နာနဲ့ယုတ်ကလည်းတပါးလေတွဲပါလာတယ်ကပ်ပါလာတယ်နန္တရားကဘာလို့တွဲပါလာကပ်ပါလာပုံလေးပြောမယ်ပဋိဒါနိစိတ်ဖြစ်ရင်သူ့ရဲ့အာယုံဖြစ်တဲ့ကာမနမိတ်ကာမနမိတ်ဂတိနမိတ်အာယုံပြုပြီးတော့ခံစားနေတဲ့ဝေဒနာလေးအတူဖြစ်လာပါတယ်အဲ့ဒီ နမိတ်အာယုံမှတ်သားတဲ့တင်ညာလည်းဖြစ်လာပါတယ်အဲ့ဒီအာယုံတွေးတယ်တွေးထီတဲ့ဖတ်တာရှေ့စောတိုက်တွန်းတဲ့စေတနာနှလုံးသွင်းတဲ့မနတိကတော့အစိုက်ရစေတသိက်တွေဒီပဋိသန္ဓေစိတ်နဲ့အတူဖြစ်လာတယ်အဲ့တော့ဘယ်စိတ်ပဲဖြစ်ဖြစ်ဒီဝိညာဉ်တင်ညာတက္ကရာစိုက်တဲ့သဗ္ဗစေတသာနာစေခုနှစ်ပါးခုဒီခုနှစ်ပါးတော့အမြဲတမ်းအတူတွဲပြီးဖြစ်ပါတယ် ဗြဟ္မာရိဏတွေလူတွေရဲ့တိဟိပฏิပန်နေဆိုရင်ဘာပိုးလာမလဲဆိုအာလောဘအာဒေါသအာမောဟဒီဟိတ်သုံးပါးခေါ်တော့ပါဒါတွေလည်းပါလာဒါဝတိဟိပฏิတန်နေလို့ခေါ်တချို့လူတွေနတ်တွေကြပฏิတန်နေစိတ်မှာအာမောဟမပါအာလောဘအာဒေါသဒီဟိတ်နှစ်ပါးသာဖြစ်တယ်အဲဒီလိုပုံကိုယ်ကြီးကတွေးပฏิတန်နေခေါ်တော့အင်္ဂါချုပ်တဲ့လူတွေနဲ့ မိဘမှာတည်တဲ့နတ်တွေပရိသန်တွေကြတော့ဟိတဘာမှာမပါတဲ့အတွက်ဘုန်းကြီးတို့သူဂတိအာယပရိသန်တွေလို့ခေါ်တယ်အပေဘုံသားတွေပရိသန်တွေမှာလည်းဟိတဘာမှာမပါတဲ့အတွက်ဒုဂတိအာယပရိသန်တွေလို့ခေါ်ပါတယ်ပရိသန်တွေခဏရုပ်ဖြစ်ပုံလည်းပြောပါဦးအဲတော့ပရိသန်တွေ၄မျိုးဘုန်းကြီးတို့အရင်သိနားလည်ထားဖို့လိုတယ်ပရိသန်တွေ၄မျိုးဟာကဗတိယက အမိဝမ်းထဲမှာ ဖြစ်ပြီးမွေးလာတဲ့တတ္တဝါတွေကပဋိသန္ဓေကိုဆိုပါတယ်။တန်သေးတစအညိတွေမှာဖြစ်တဲ့တတ္တဝါတွေကပဋိသန္ဓေပါပဲ။ဩပပါရိကခန္ဓာကိုယ်အပြည့်စုံပေါ့ဗျာ။ဘဝကလေးနဲ့ဖြစ်ပေါ်လာတဲ့တတ္တဝါနတ်တို့ပြမတို့အစာရည်တဲ့ဒီပုဂ္ဂိုလ်မျိုးတွေဥပပပဋိသန္ဓေလို့ခေါ်တယ်။ပထမဆုံးပြောတဲ့ဂါဘတိယကပဋိသန္ဓေအဲ့ဒီပဋိသန္ဓေကျတော့နှစ်မျိုးထပ်ခွဲတယ်။ဇလာဘုဇ လူတို့မြင်းတို့ခွေတို့အစာရတဲ့တတ္တဝါတွေမိဝါနဲ့မှာအချင်းဆိုတဲ့တငယ်လေးမှာပေါက်ဖွာလာတဲ့ပရိသန်တွေမျိုးပါအန္တစာပရိသန်တွေကြက်ငှက်စာရတဲ့တတ္တဝါတွေကြောင့်ဥအပေါက်ဖွာလာအဲ့ဒီလိုတတ္တဝါတွေပေါ့ဥအပေါက်ဖွာလာတဲ့ပရိသန်တွေမျိုးပဲလူဘဝပရိသန်တွေစိတ်ဖြစ်လာတဲ့ခါကျတော့ ဘုရားစဖြစ်လေဒီပဋိသန္ဓေစိတ်နဲ့အတူတပြိုင်နက်တည်းပဲသင်္ခါရဆိုကံကြောင့်ဖြစ်တဲ့ကံပစားယုတ်ကလ၃၃ခုပေါ့အဲ့ဒါကိုယုတ်တွေခွဲလိုက်ရင်တော့ယုတ်ပေါင်း30ပေါ့ဒါတွေလည်းဖြစ်လာကံပစားယုတ်ကံကြောင့်ဖြစ်တဲ့ယုတ်တွေဆိုတာဘာတွေလဲဆိုတော့ယုတ်ကလ၃ခုပါပဲကာယတတကလဒါတွေကတော့သင်ညိုတက်ဖူးမှာပဲဒီတိုင်းတော့ နားလည်ဖို့ကဲတယ်ဒီတိုင်းပဲနားထောင်တာကြောင့်ကာယတတကလဘာဝတတကလဝိတုတတကလဒါမျိုးကလစီ၃ခုပါတယ်ပေါ့ဓမ္မဆုံးကာယတတကကလကလယု10ပါးပေါ့အဲ့ဒါပါလဲဆိုတော့ဓာတ်ကြီး၄ပါးပေါ့ပထဝီအာဘောဒေဇောဝါယောပေါ့ပြီးတော့အစင်းတို့အနံ့တို့အစင်းကယုတ်တကုအနံ့ကယုတ်တကုအရာသာယုတ်တကုဩဇာယုတ်တကု စီဝိတယုတ်တကုကာယပတ္တာယုတ်တကုအဲ့ဒီ10မျိုးဒါကာယကာယတတကကလခေါ်တယ်ဘာဝတတကကလကြတယ်အဲ့ဒီယုတ်ထဲမှာဘာကွဲသွားမလဲယောက်ျားဆိုရင်ပုံမာဝယုတ်မြို့သမီးဆိုအိဋ္ဌိဘာဝယုတ်ဒါကွဲလာအဲ့လိုယုတ်တရားတည်တည်တည်တည်ဖြစ်ပေါ်လာတယ်ဟုတ်ဗျအဲ့ဒီနောက်ပိုင်းမှာဘုန်းကြီးတို့ဒီယုတ်တွေတည်တည်ဖြစ်ပြီးနောက်ပိုင်းဒါတွေတော့ဆောင်းနေပုံနားလဲပါတယ် တော့ဒီမှာကြော်ပြောချင်တာကဘာလဲဆိုသင်္ခါရကြောင့်ပရိသန်တွေဝိညာဉ်ဖြစ်တယ်ပရိသန်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ပရိသန်တွေစိတ်နဲ့တူစေတသိက်နာနဲ့ကံစားယုတ်တွေဖြစ်တယ်ဒါလေးသိချင်တာပရိသန်တွေစိတ်ကသူတခုလည်းမဖြစ်သူနဲ့တူပါဖြစ်မလဲစေတသိက်တွေပါပြီးတော့ယုတ်တွေပါတယ်နော်အဲ့ဒီစေတသိက်တွေကံစားယုတ်တွေကဘာသူကြောင့်ဖြစ်လဲပရိသန်တွေဝိညာဉ်ကြောင့်ဖြစ်တယ်ဒါကိုပြောချင်တာ ပရိသန်ဝိညာဉ်ဖြစ်တဲ့အတွက်ဖြစ်တဲ့နာယုတ်တွေဖြစ်တယ်ဒီလိုမှတ်ထားပါပရိသန်စေယဥပခဏစပြီးတော့ကံစားယုတ်တွေဟာစိတ်ရဲ့ဥပတိပဲဆိုခဏတဲ့ခဏတဲ့အတိအတိတွေထပ်ဖြစ်တယ်ပေါ့ဗျာပရိသန်စေယထိခဏစပြီးဥဒဇယုတ်တွေကတော့နော်ဒေဇောတရဲ့ဒေဇောတဒေဇောတခေါ်တော့ဗောလေဒါတော့ဥဒဇယုတ်ခေါ်တော့ အဲ့ဒီကတော့ဥပထေပင်ခဏတိုင်းပေါ့စိတ်ရဥပထေပင်ခဏတိုင်းမှာဥဒ္ဒစာရောဖြစ်စေတယ်အဲ့ဒီပရိသန်နေနောက်မှာဖြစ်တဲ့နော်ပရိသန်နေစိတ်ထိခဏပေါ့နော်ဘုန်းကြီးတို့အဲ့မှာစိတ်လေးတွေပြန်ပြောပရိသန်နေစိတ်ပရိသန်နေစိတ်မှာဥပထေပင်ရှိတယ်အဲ့ဒီဥပခဏစာပြီးကမ္မဇာယုတ်တွေဖြစ်တယ်အဲ့ဒီနောက်မှာထီပေါ့ထီခဏမှာဥဒ္ဒစာယုတ်တွေစာဖြစ်တယ် အဲ့ဒီနောက်မှာဘဝင်စိတ်တွေဖြစ်တယ်ဘဝင်တွေအများကြီးဖြစ်တော့16ချက်လောက်ဖြစ်တော့ပထမဘဝင်စိတ်ရဲ့ဥပက္ခဏဘယ်ဘဝင်စိတ်ပဲမဆိုဥပတိပင်ဒါမျိုး၃မျိုးရှိတော့အဲ့ဒီပရမဘဝင်စိတ်ဥပက္ခဏကနေစပြီးတော့စေတစာယုတ်တွေဖြစ်တယ်ဒီလိုမှတ်ထားပါအာဇာယုတ်တွေကပဲချိန်ဖြစ်လဲမေးမိခင်ကကိုယ်မှာအာဒတတ်တွေပြန့်နှံ့စိတ်ဝင်ကြတယ် စိတ်ဝင်တဲ့အခါစပြီးတော့အာဇာယုတ်တွေဖြစ်တယ်ဒီလိုမှတ်ထားဥပပပရိသန္တိဒီကြောင့်ပြောစရုမာတွေစတဲ့နတ်တွေပေါ့ဗျာသူတို့ကြပရိသန္တိစိတ်ဖြစ်တာနဲ့ပြိုင်နေသကုတတကလသောတာတတကလခန္ဓာတတမျက်စိနာလျာကိုပေါ့ဗျာဟောဘာဝဝုဒ္ဓတတကလကလစီ9ခုရုပ်ပေါင်း80တခါလဲပါလာတယ် ပထမဇန်3ဘုံတို့ဒုတိယဇန်3ဘုံတတိယဇန်3ဘုံဟိုရဖို့ဘုံတို့သုံးတော်တာ5ဘုံဒီဘုံဒီမှာကြတော့ရူပလောကိပါဏခါရပြနတ်ထီတို့သိညိုတို့ကပြောထားတယ်။ကာဏစိန်ဝါကာယဘာဝဆိုတဲ့ဒီထက်သက်ကလယုတ်တွေမရှိဘူး။သူတို့ကြဘာယုတ်တွေဘာကလစီတွေပဲရှိမလဲဆိုတော့စကုတတ္တကလသောတတ္တကလဝိတုတတ္တကလကလ3စီပေါ့ဗျာ။စီရဏကကလကလထဲလိုက်ကလ4စီ။ ရုပ်ပေါင်း39ခုအာပရိသန်နေစိတ်နဲ့တူဖြစ်တယ်။အဲတော့အကြမ်းမျက်နားထောင်ထားအောင်ပါ။အတညတဗြမာတွေကြတော့ပရိသန်နေတည်တဲ့အချိန်ကနေစပြီးတော့ပရိသန်နေခဏကစပြီးတော့စိတ်မဖြစ်ဘူး။သူကရုပ်ရက်တသက်ရှိတာ။ဘာရုပ်ဖြစ်လဲဇီဝတနဝကလာရုပ်တစ်မျိုးတည်းပဲဖြစ်တယ်။အဲတော့စေတသာရုပ်လည်းမရှိတဲ့အတွက်သူတို့မှလှုပ်ရှားခြင်းမရှိဘူးပေါ့။အာရုပဗြမာပုံမှာကြတော့ဘာရုပ်မှမရှိပါဘူး။ ပရိသန္တိခဏဒီစားကစပြီးတော့ဗာပြောပရိသန္တိစိတ်နဲ့တူဟိုတော့ဝေနာတင်ညာသင်္ခါတင်ညာစာရတဲ့နန္တရားတွေအတူဖြစ်လာတယ်သူတို့ကတော့နန္တရားပဲရှိတာစိတ်စိတ်တိတ်တာပဲရှိတယ်အဲတော့မှတ်ထားဖို့ရပါဒီမှာဘဝင်စိတ်ဆိုတာပရိသန္တိစိတ်နဲ့လည်းအာယုအပြင်တူတယ်တေကုံနေအပြင်တူတယ်အဲတော့ဒီဟာကဆိုလို့ရပါလေဆိုတော့ ရှေးဘဝကပြုခဲ့တဲ့ကံတေခါရအစွမ်းကြောင့်ပရိခဏေပฏิတန်ဒီခဏအစာဒီစိတ်ကလေးကတမျိုးတည်းထက်ခါထက်ခါဖြစ်နေလို့ဘဝင်စိတ်လို့ခေါ်တာပဲဒီဘဝင်စိတ်ကလည်းရှေးဘဝတွေကဆွဲမိခဲ့တဲ့ကံကမ္မနိပဲကတိနိပဲအာယုံ၃မျိုးတွေကတခုခုအာယုံပြုတ်နေခုလောလောဆယ်ဖြစ်နေတဲ့အာယုံတော့အာယုံမပြုတ်နိုင်ပါဘူးဒီဘဝင်စိတ်ကိုပဲချိန်ဖြစ်လဲဆိုအိမ်မောကြသလိုဖြစ်နေတဲ့အခါမျိုးဖြစ်ပါတယ် ဘဝင်ကြနေတော့အိပ်ပျော်သလိုဖြစ်တော့ဗောဗျာဒါကြောင့်ငြိမ်သက်နေတဲ့စိတ်ကိုဘဝင်စိတ်လို့ခေါ်ပါတယ်ငြိမ်သက်နေရနေပြီးတော့အစင်အာရုံတွေပေါင်းစုံလာပြီးဆိုမြင်သေးစိတ်အစင်တိုင်းကြီးဖြစ်သွားတော့အနာအာရုံတွေပေါင်းစုံလာပြီးဆိုကြားသေးသေးအစင်တိုင်းဖြစ်တော့အဲ့ဒီလိုနဲ့ဟုတ်လားစိတ်အစင်တန်း6မျိုးကိုဝီထိ6မျိုးလို့ဒီလိုခေါ်တယ်ပေါ့ဗျာအဲ့တော့ဝီထိတွေအကြောင်းမပြောတော့ပါဘူးဒါတွေကတော့ လုပ်ငန်းပိုင်းနဲ့ပတ်သက်ရင်တိတ်ပြီးတော့ဟိုဆက်သက်ဆိုင်တော့သက်ဆိုင်တော့ဗောလေဒီချိန်မှာကြာအဲ့ဒါတွေပြောနေအချိန်ကြာလုံးနေဆတ်စကတော့လောက်ကပြောပြီးသားဆိုတော့ဒီလောက်ပဲထားမယ်နော်ပြီးတော့ဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ဖြစ်တဲ့ဆိုရမှာဝိညာဉ်အရာဘာကောင်းမလဲဝိဘက်ကိုယ်တောင်ပေါ့ပဲနဲ့ဆိုတော့ငါပြောခဲ့ပြီကုသိုလ်အကုသိုလ်ကရိယာစိတ်တွေပါယူရမယ်ဆိုထပ်ကပြထားတယ် ပစ္စုပန်ဘဝကဝိညာဉ်ပစ္စုပန်ဘဝဝိညာဉ်တောင်မကပါဘူးအတိတ်ဘဝကကံတေခါရတူဖြစ်တဲ့ဝိညာဉ်ကိုလည်းယူပြီးထားပြဒါကြောင့်မို့စေဟုသမျှဟာနာယုတ်ရဲ့အကြောင်းဝိညာဉ်ဖြစ်တယ်ဒီလိုမှတ်မယ်ပြီးတော့ဝိညာဏပစ္စယနာမရူပံစေဝိညာဉ်ဟူသောအကြောင်းကြောင့်ဒါရမြန်မာပြန်နာမ်ဒီ၎င်းယုတ်ဒီ၎င်းနာယုတ်ဒီ၎င်းဖြစ်တယ်လို့ဒီလိုအပြည့်စုံအဓိပ္ပာယ်ပြောနိုင်ပါတယ် စိတ်ဝိညာဉ်စိတ်ဝိညာဉ်တွေကြောင့်မို့အရူပလေးပုံမှာစေတသိက်နန္တရားတသက်တာဖြစ်တယ်။ရူပပစ္စမဇံကုသိုလ်စေဝိညာဉ်ကြောင့်အတ္တညတဘုံမှာယုတ်ချီတသက်ဖြစ်တယ်။ဉာဏ်နဲ့ကာမရူပ26ဘုံမှာစေဝိညာဉ်ကြောင့်ထိုစိတ်တွေနဲ့အတူဖြစ်တဲ့စေတသိက်နာနဲ့ကမ္မဇာယုစတဲ့ယုတ်တွေဖြစ်တယ်လို့မှတ်တာ။အဲ စေစားရုံမဖြစ်စေတတ်တဲ့ဒွေပိဇာဝိညာဉ်30ကြောင့်နန္တာဖြစ်တယ်။ပိစောကာရဘုံမှာဗုဒ္ဓခါပေါ့ကုသိုလ်အကုသိုလ်ကိရိယာစိတ်တွေဖြစ်ခိုက်မှာကံသင်္ခါရနဲ့ရှင်တဲ့ဝိညာဉ်ကြောင့်ကံပဇာယုတ်တွေဖြစ်တယ်။ဒီလိုနည်းနည်းနည်းနည်းခွဲပြတဲ့အဓိပ္ပာယ်တွေလည်းရှိပါဒါတော့ဒီတိုင်းပဲကြာဝနာဝရှိကိုမမှတ်တော့ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဒါလေးပြောမှာလူဘဝမှာပရိသဏီဝိညာဉ်ကြောင့် ဒီစိတ်နဲ့အတူဝိညာဉ်တင်ညာဖတ်တာဝိညာဉ်မနတိကာရစတဲ့နံတရားတွေစေတသိက်တရားတွေဖြစ်တယ်ပြီးတော့ဘာတွေဖြစ်သေးလဲရုပ်တွေဖြစ်သေးတယ်ကာယပတာကာယဓာတကကလဘာဝတတကလဝိတုရခုနပြောခဲ့ပြီ3ကလစီ3ခုရုပ်ပေါင်း30ဒါတွေလည်းဖြစ်တယ်အဲ့ဒီပရိသန်တွေစိတ်ရနောက်ကြတော့ဘဝင်စိတ်တွေဖြစ်တဲ့ပထမဝင်စိတ်ဒုတိယဝင်စိတ်အစာကြီးတော့အဲ့ဒီပထမဝင်စိတ် ဗြဟ္မဝင်စိတ်ကစပြီးဖြစ်တန်းသောစိတ်ဝိညာဉ်တွေအကြောင်းမျိုးထိုဝင်စိတ်နဲ့အတူစေတသိက်နံတရားတွေလည်းဖြစ်တယ်။ပြီးတော့ထိုက်တဲ့လို့ကမ္မဇာယုတ်တွေမကောက်စိတ်ဒဇာယုတ်တွေလည်းဖြစ်တယ်။အဲတော့ကြောင့်မို့ပြောရရင်တော့ကမ္မဇာယုတ်ဥဒဇာယုတ်အာဇာယုတ်တွေဖြစ်တယ်။စိတ်ကြောင့်နံဖြစ်နေတာတော့ဒါတော့ထင်ရှားပါတယ်။စိတ်ဖြစ်စေတသိက်ဖြစ်တယ်။စိတ်ဖြစ်ပေါ်လာရင် အကောင်းဆုံးတစ်မျိုးမျိုးခံစားရတာ။မှတ်သားမှုလည်းပါမယ်။ စေတစာယုတ်တွေလည်းပါမယ်မှတ်သားမှုလည်းပါမယ်ခံစားမှုလည်းပါမယ်စိတ်ကြောင့်စေတစာယုတ်တွေဖြစ်တာလည်းဒါထင်ရှားတယ်စိတ်ကြောင့်စေတစာယုတ်ဖြစ်တာကိုဒိဋ္ဌမြင်ရတဲ့အတွေ့ပရိသဏိခမှာပရိသဏိခဏမှာပရိသဏိစိတ်ကြောင့်ကလပ်ယုတ်ကလပ်၃ခုရုပ်ပေါင်း30ဖြစ်ခဲ့တာကိုဘုန်းကြီးတို့မှန်းဆပြီးတော့သိနိုင်ပါတယ်ဆိုထေရဆရာမိတ်သွားပါ ဒါကြောင့်မို့ဗာမိတ်ပါလဲယခုမျက်မှောက်ဝထင်ရှားတွေ့နေရတဲ့ဘုန်းကြီးတို့ကိုယ်ချင်းဆံချင်းဆိုင်တဲ့စိတ်ကြောင့်ဖြစ်တဲ့ကိုယ်ချင်းဆံချင်းဆိုင်တဲ့ရုပ်တွေဟာမမြင်ရမနေမမြင်နိုင်တာလေမမြင်ရမမြင်နိုင်တဲ့ပရိသအဲ့ဒီလိုခုနကိုယ်ချင်းမျက်မှောက်ဘဝမှာ ဖြစ်နေတဲ့တွေ့နေရတဲ့ကိုယ်ချင်းဆံချင်းဆိုင်တဲ့စိတ်ကြောင့်ဖြစ်တဲ့ကိုယ်ချင်းဆိုင်တဲ့ရုပ်တွေကိုအဲ့ဒီရုပ်တွေကနေ ဗာပြလိုက်တော့မမြင်မမြင်နိုင်တဲ့ပရိသန်နေစိတ်ပေါ့ဗျာပရိသန်နေရုပ်ပရိသန်နေရုပ်အားလည်းဒါပရိသန်နေစိတ်ဒီအကြောင်းဖြစ်ဖြစ်အ ਨੇ ပြည်စည်းပါတယ်ဆိုဒီလိုဒိဗ္ဗဖွင့်ပြချက်တွေရှိတယ်။ဘာပြောချင်တာလဲဆိုပရိသန်နေခဏမှာပရိသန်နေစိတ်နဲ့အတူရုပ်တွေဖြစ်ပုံကိုယ့်ကိုယ်တော့မမြင်နိုင်ဘူးတဲ့အလွန်မြင်တာအလွန်လျင်မြန်တဲ့ခဏလေးမှာဖြစ်ပေါ်သွားတဲ့ စိတ်နဲ့ယုတ်ကသူတို့ဘာလည်းမမြင်နိုင်ဘူးသုတိစိတ်နဲ့ပြိတာမြင်နိုင်တဲ့ဆိုတဲ့ပုံပုံများပါလေအဘိညာဉ်နဲ့လည်းဟုတ်လားမြင်နိုင်ပြိတာနေသုတိဖြစ်တာများတော့ဉာဏ်ကကြဒေဝစုကိုဘိညာဉ်နဲ့လည်းဒီသုတိစိတ်ပြည့်စဲပြိတာနေပြည့်စဲတာမမြင်နိုင်သုတိကဏိကာလနဲ့ပြိတာနေတီးပြီးကစားအနိပါကိုသာမြင်နိုင်တယ်တဲ့ ဒီသုတိစိနဲ့ပြည့်စုံနေတက်တက်မှန်မှမြင်နိုင်သိနိုင်တာကတော့တပ္ပိတညာရဲ့အရာဖရာရှင်အရာသာဖြစ်တယ်။ဒါကြောင့်ပိဋကနဲ့စိတ်ကြောင့်ရုပ်ဖြစ်ပုံကိုမမြင်နိုင်ပါဘူးတဲ့။ဒါပေမဲ့ဘုန်းကြီးတို့ပုဒ္ဓိကာလမှာစိတ်ကြောင့်ကိုယ်ချင်းဆံញင်ဆိုင်တဲ့စေတသာရုပ်ပုံမြင်ရတဲ့အတွက်ကြောင့်ပိဋကနဲ့ခဏရုပ်ဟာလည်းပိဋကနဲ့စိတ်ကြောင့်ဖြစ်တယ်လို့ဒီလိုတော့နားလဲဆုံးဖြတ်ချက်ချနိုင်တော့ ကူလုံးကရုပ်တွေအဆက်မပြတ်ပြီးဖြစ်ပြီးနေတာဒါပါပြီးလို့စိတ်တွေရှိနေလို့သုရိစိတ်ဖြစ်ပြီးစိတ်ဆင်ပြတ်သွားတာနဲ့ဒီပြိုင်နဲ့စေတသိက်နံတရားတွေကလည်းဖြစ်တော့အရှင်ယုံမျိုးတွေမဖြစ်တော့ဘူးဗျာဒါကြောင့်ဝိညာဏပစ္စယနာမရူပစေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်လို့ဟောထားတာအဲတော့စေဝိညာဉ်ဖြစ်တိုင်း နာနဲ့ရုပ်တရားတွေတူတွဲပြီးအဆက်မပြတ်ဖြစ်နေတဲ့အကြောင်းကျိုးဆက်ဆက်များဖြစ်တယ်ဆိုတာကိုသဘောပေါက်နားလည်ဖို့ဖြစ်ပါတယ်နော်အဲတော့ဝိညာဏပိစာနာမရူပံအဲတော့ပရိသန်နေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတာမှာပရိသန်နေစိတ်ကိုဇန်သမารိမရရင်လည်းပဲမရှုနိုင်ပါဘူးမိဝမ်းတွေမှာဖြစ်နေခဲ့တဲ့စိတ်ဝိညာဉ်ငရေခါလာစိတ်ဝိညာဉ်လွန်ခဲ့တဲ့နှစ်ကာလစိတ်ဝိညာဉ်တွေ ဒါဇန်သမารီမရရင်လည်းမရှုနိုင်ပါဇန်သမารီရမှရှုနိုင်ပါချုပ်နည်းတွေကဇန်သမารီရရင်ပြန်ခိုင်းတယ်ပေါ့ဇန်သမารီမရရင် ဖြစ်ပေါ်ခိုက်ဖြစ်နေတဲ့စေဝိညာဉ်ကိုသာရှုနိုင်တယ်ဒီလိုပဲမှတ်ထားဖြစ်ပေါ်ခိုက်စေဝိညာဉ်ကိုရှုနေရင်ဝိညာဉ်ရောက်ဖြစ်တဲ့နာမ်ရုပ်တွေလည်းသမာဓိအာရှိအာရှိလို့အာကောင်းရင်အာကောင်းတော့သိနိုင်ပါတယ်မြင်သေးစိတ်ကိုရှုနေတဲ့အခါမှာမြင်သေးစိတ်တစ်ခုတည်းရှုရမှာတော့မဟုတ်ဘူးเนาะ မြင်သိတဲ့စင်တန်တစ်ခုလုံးကိုလည်းရှုနိုင်တယ်ဒီလိုလေးမှတ်တော့ရုပ်ထင်ရှားနေရင်ဟုတ်လားရုပ်ကိုရှုဒါပဲရှိတော့ရုပ်ထင်ရရဲ့ရုပ်အဲရှုသိစိတ်ကရုပ်ထင်ရှားနေတဲ့အခါမှာရုပ်ကိုရှုတဲ့စိတ်ဖြစ်တော့ဗောလေရှုသိရုပ်ရှုထိုအဲ့ဒီရုပ်ရှုသိတဲ့ကပင်ကညာမှာဖြစ်တဲ့အတွက်ရုပ်ကိုရှုပြီးတော့ချုပ်ပြတ်သွားတယ် အဲ့ဒီမှာရုပ်အာရုံနဲ့ဖြစ်ကိုသိတဲ့ဝိပဿနာစိတ်ဟာတစိတ်လည်းမဟုတ်ဘူးအ ਨੇ ဆုံးမနောရဝဇာနဲ့ဇောခုနှစ်ချိန်ဆိုစိတ်ပေါင်းခုနှစ်ခုလောက်ဖြစ်တယ်ဒါပေမဲ့ထိုဝိပဿနာဖြစ်ကိုတစ်ဖန်ရှိတစ်ဆက်တည်းအနေနဲ့ဟောထားတော့အဲ့တော့မြင်သိစိတ်ဖြစ်နေစဉ်တွင်မှာကုသိုလ်စောတွေအကုသိုလ်စေဟောဒီပါဝင်နေတယ်ဒီလိုမှန်တာမြင်သိစိတ်ရှုရင်မြင်လို့ကောင်းတာ ရှိလို့ကောင်းတာရှိလို့မကောင်းတာဒါမျိုးတွေပေါ့ဗျာတာမန်ခံစားတာကိုလည်းသိတယ်အစင်းကိုမှတ်သားတဲ့တင်ညာလည်းသိတယ်မြင်ရတဲ့အစင်းကိုထင်ရှားတွေ့နေတဲ့ဖတ်တာလည်းသိတယ်မြင်အောင်နှလုံးသွင်းနေတဲ့မနတိကာရလည်းသိတော့စစ်စောတိုက်တွန်းနေတဲ့စေတနာလေးစရည်တဲ့သင်္ခါရခန္ဓာတရားတွေသိနိုင်တယ်စေနာသဘောကတော့ဘုန်းကြီးတို့မနောဓာတာအကြောင်းမှပို့ပြီးသိပါတယ် ကြားသိစေရှုရင်လည်းဒီတိုင်းပဲယုံနာနဲ့သိနိုင်တယ်လို့မှတ်ထားဖို့ဗျာနာယုတ်ကြောင့်လည်းစေဝိညာဉ်ဖြစ်တယ်စေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဒီလိုမှတ်ထားမယ်အဲတော့နာယုတ်ဒီမှာပြောချင်တာကဘာလဲဆိုတော့စေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဝိညာဏပိစနာမတုပံဒါကတော့အကုန်လုံးသိနော်ဒီတော့ဟိုဘက်ကပြန်မေးရင်နာယုတ်ကြောင့်ကောစေဝိညာဉ်မဖြစ်ဘူးလားလို့မေးစရာရှိတော့ ဒီတော့ဝိညာဉ်နဲ့နာယုတ်ဒီနှမျိုးလုံးကအပြတ်များလားအကြောင်းကျိုးဆက်ဆက်ဖြစ်နေတယ်။နာယုတ်ကြောင့်မို့လဲဝိညာဉ်ဖြစ်ပါတယ်။စေဝိညာဉ်ဖြစ်ဖို့ဘာလို့ရမလဲ။နာယုတ်ကသာဇာတအစာရပစ္စယတ္တိနေတယပစ္စယတ္တိအစာရပစ္စယတ္တိတို့ဖြင့်ကျေစုပြုတယ်။စေသေးသေးနန္တရားတွေကတပေါင်းနဲ့ဖြစ်ပြီးကျေစုပြုမှယုတ်ကလည်းမိယာစသည်ဖြစ်ပြီးကျေစုပြုမှစေဝိညာဉ်ဖြစ်ပေါ်လာတော့ဗျာ ဘုရားလောင်းတော်ဘုရားဖြစ်သူရောက်ခံနီးပေါ့ပရိသတ်သမုပ္ပါဆင်ញင်မှုပြတဲ့မဟာဗราဏတော့ဆိုရှိတယ်အဓိကနိကေမဟာဝေကမှာပါတယ်အဲ့ဒီမှာဘာဟောထားလဲဆိုတော့တော့ပါဠိလေးဖတ်ပြမယ်နော်ခုနဘာဖြစ်လို့လဲဆိုတော့နာဝေနာယုတ်ကြောင့်ဆေးဝိညာဉ်ဖြစ်ပုံလေးမဖြစ်ဘူးလားဆိုတာအဲ့မှာဘုရားလောင်းကိုယ်တိုင်ဆင်ញင်ထားဒီမှာတော့ဝိပဿနာဘုရားလောင်းဆိုဒါတော့ဘုရားခုနှစ်စုလုံးဟောတာလား ထာဂောဘေကဝိပတိတတဘောရိတတတဣဒတော်တိဂိမိနုခောတတိဝိညာဏဟောတိဂိမပစ္စယဝိညာဏံတိအထာဂောဘေကဝေဝိပတိတတဘောရိတတတယောနိတော်မနိတိကာရာအာဟုပညာယဘိသမယောနာမရူပေတတိဝိညာဏဟောတိနာယောဖြင့်ဝိညာဉ်ဖြစ်တယ်နာမရူပပစ္စယဝိညာဏနာယောကြောင့်ဝိညာဉ်ဖြစ်တယ် အဲ့လိုပြန်ပြန်လာလာဟောတာတော့ဒီမှာမေးစရာဘယ်အကြောင်းတရားရှိတဲ့ကာမှာစိတ်ဝိညာဉ်ဖြစ်တယ်လဲဘယ်အကြောင်းကြောင့်စိတ်ဝိညာဉ်ဖြစ်တယ်လဲဒါလေးမေးစရာအဲ့တော့အိုခြင်းတေခြင်းဘာကြောင့်ဖြစ်တယ်လဲဖျားလောင်းစဉ်းစားဘဝတည်းမွေးလာလို့ဖြစ်တာဘဝတည်းကဘာကြောင့်ဖြစ်တယ်လဲဖြစ်ကြောင်းကံနေပြုလုပ်ခဲ့လို့ဒီဘဝတည်းအောင်ရအောင်ကုသကံနေပြုမယ်အကုသကံနေပြုမယ်ဒီလိုပြုခဲ့လို့ရခဲ့ ဖြစ်ကြောင်းကံเนี่ยဘာကြောင့်ဖြစ်လဲဆွဲလန်းမှုရှိလို့ဖြစ်တာဘာကြောင့်ဆွဲလန်းရလဲနှစ်သက်လိုချင်မှုတဏှာရှိလို့ဖြစ်တာဘာကြောင့်နှစ်သက်လိုချင်မှုတဏှာဖြစ်ရတယ်ခံစားရတဲ့ဝေဒနာရှိလို့ဖြစ်တာဘာကြောင့်ခံစားရတဲ့ဝေဒနာဖြစ်ရတယ်အာရဏ6ပါးရှိလို့ဖြစ်တာအာရဏ6ပါးဘာကြောင့်ဖြစ်တယ်လဲနာယုတ်ရှိနေလို့ဖြစ်တာနာယုတ်ကဘာကြောင့်ဖြစ်တယ်လဲဒီလိုမေးရင် စိတ်ဝိညာဉ်ရှိလို့ဖြစ်တာဘုရားလောကအဲ့ဒီလိုဆင်ញင်တာနာယုတ်ရှိရင်ဝိညာဉ်ဖြစ်တယ်နာယုတ်ကြောင့်စိတ်ဝိညာဉ်ဖြစ်တယ်လို့ဆင်ခြင်ပါတယ်ဒါကတော့ဝိပဿနာဖျားလောက်ဆင်ခြင်ဆုံးဖြောင်းမှုဖြစ်ပေါ်လာပုံပြောတာပေါ့နော်အဲ့ရနေဆင်ခြင်ဒီစိတ်ဝိညာဉ်စီပြန်လာတယ်နာယုတ်ကကြောလုံးမသွားဘူးပေါ့ ဒီမှနဲ့မွေးလဲမွေးလဲအိုလဲအိုနိုင်တိတ်နဲ့တိတ်နိုင်နဲ့အဆက်ဆက်လဲတိတ်နိုင်နဲ့အဲဒီတော့ဖြစ်ပုံလေးကိုဆက်ပြီးတော့ဆင်ញင်ပါတယ်နာယုတ်ကြောင့်စေဝိညာဉ်ဖြစ်တယ်စေဝိညာဉ်ကြောင့်လည်းနာယုတ်ဖြစ်တယ်နာယုတ်ကြောင့်အာနာ6ပါးဖြစ်တယ်ဒါရီကဆင်းရဲအစုတတတာဖြစ်တယ်ဆိုပရိပရိသတ်သမပိတရားတော်တွေကိုအဆုံးတအောင်ဆင်ခြင်ပါတယ်အဲတော့ဒီတရားတော်မှာဘုရားလောင်းဆင်ခြင်တာလေးက နာယုတ်ကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဒီစကားနဲ့ရကြည်လိုက်ရင်ဘာတွေ့ရလဲဝိညာဉ်နဲ့နာယုတ်အပြာများလှမ်းလာအကြောင်းအကျိုးဖြစ်တယ်လို့မှတ်သားထားလို့ဒါပေမဲ့ဒီနေရာမှာပါဠိတော်ကဝိပဿနာဖျားလောင်းရဲ့ပရိစ္ဆသမုပ္ပါဆင်ခြင်းပုံကိုဟောထားတာမဟုတ်လားလို့ဒီလိုတော့မေးစရာရှိတော့ ဒီပါဠိတော်ဝိပဿနာဖရာလောင်းကြီးတယ်တော့မဟုတ်ပါဘူးဒီတော့မှာဖရာခုနှစ်စုလုံးပေါ့ဝိပဿနာဖရာလောင်းတိခိဖရာလောင်းဝိတုဖရာလောင်းကကုတံဖရာလောင်းကောဏကုံဖရာလောင်းကတ္တဗကောမဖရာခုနှစ်စုတို့ရဲ့ဖြစ်စဉ်ကိုပြတာပြတာတော့အကုန်လုံးအဓိကအကုန်လုံးဆိုင်တော့ဗောဗျာဖရာခုနှစ်စုလုံး ဒါကတော့ဘာပြောချင်တာလဲဆိုဝိညာဉ်ကိုဘာဖြစ်လို့ဒီနေရာမှာဝိညာဉ်ကိုခေါင်းတက်ပြီးဟောတယ်လဲဆိုတော့မေးကြတော့ရှိတော့ဝိညာဉ်နဲ့နာရောအပြန်ပြန်ကြောင်းကျိုးဖြစ်နေပေမဲ့လို့စေဝိညာဉ်ကပြဋ္ဌာန်းတဲ့အတွက်သူ့ကိုပဲခေါင်းတက်ပြီးတော့သင်္ခါရပစ္စယဝိညာဉ်နဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်လို့ဟုတ်လားပရိသသမုပ္ပါဒေသနာမှာဒီလိုဟောထားပါ အမှန်ကတော့သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့ဆိုကလေးကဒီစိတ်ဝိညာဉ်နဲ့ဒူပါတွေပါလဲစေတသိက်နံတရားတွေကံတရားရဲ့အကျိုးဖြစ်တယ်ကံသင်္ခါရအကျိုးဖြစ်တယ်ရုပ်တရားတွေအတူဖြစ်နေတာပဲဒါကြောင့်ဝိညာဉ်နဲ့နာယောပိတန်ဒီခဏစပြီးအတူတူတပြိုင်တည်းဖြစ်နေကြတာအဲဒီဝိညာဉ်နဲ့နာယုတ်ထဲမှာတလာရင်အာနာ6ပါးဒါလည်းထိုက်တဲ့လို့ပါဝင်နေတယ် ဖတ်တာနဲ့ဝေနာလည်းပါနေတယ်ကံသင်္ခါရကြောင့်မို့ဝိဘဝိညာဉ်ဖြစ်တိုင်းဒီဝိဘဝိညာဉ်နဲ့အတူနာယုတ်တလိုင်းနာဖတ်တာဝေနာဆိုင်တဲ့အကျိုးတရားတွေအကုန်လုံးဖြစ်နေကြတာပါပဲအဲ့ဒီအကျိုးတရား၅ထဲမှာ၅ပါးထဲမှာဝိညာဉ်ကနာယုတ်ရဲ့ဗราဏအကြောင်းဖြစ်နေလို့နာယောကလည်းအာယနာရဲ့ဗราဏအကြောင်းဖြစ်နေတယ် အာယနာကလည်းဖတ်တာရဲ့ပဓာနာကြောင့်ဖြစ်နေပေါ့ဖတ်တာကလည်းဝိညာပဓာကြောင့်ပဓာနာကြောင့်ဖြစ်နေတယ်ဒီလိုမှတ်ထားပါဦးပြဋ္ဌာန်းတဲ့အကြောင်းနဲ့အကျိုးတရားတွေခွဲခြားပြီးသိရအောင်လို့ဘုရားကဘာဟောလဲဝိညာဏပိစာနာမရူပဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာမရူပပိစာတာလာယနာနာယုတ်ကြောင့်အာယနာ6ပါးဖြစ်တယ်အစစီဖြစ်သီသီဟောကြားထားပါတယ်ခုနကဒီပရိစ္ဆသမုပ္ပါတရားတို့မှာကြည်လိုက်ပေါ့နော် ဝิญကြောင့်နာယောဖြစ်နာယောကြောင့်ဝิญဖြစ်တဲ့ဆိုပေမဲ့လို့ဘုရားလောင်းဆင်ញင်တယ်အဲ့လိုဆင်ញင်တယ်ဒီမှာဟောထားတဲ့အခါကျဝိညာဏပစ္စနာမရူပဝิญဉ်ပဲအကောင်းစဉ်တက်ဟောထားတယ်ဒီလိုဟောထားတဲ့နေရာတွေတော်တော်များများရှိပါတယ်ဓမ္မပဒမှာလည်းဟောထားတာရှိတယ်ဘုန်းကြီးတို့ဓမ္မပဒအစာဆုံးကာတာလေးမနောပုဝေမကမဓမ္မမနောတိဋ္ဌမနောမယမနတာစေပဒုဋ္ဌေနာပါတတိဝါ ရောတိဝတရောနံဒုက္ခမနွေတိစက္ကံဝဝဟဒောပရံဒီလိုဟောထားပါအဲ့ဒီမှာဗာလဲဆိုတော့ဘုန်းကြီးတို့ဒိဗယ်လေးပြောပြမယ်နောဘောဂဓမ္မဆိုတာစိတ်ရဲ့စေတသိက်ရဲ့နံတရားတွေရှိတယ်အဲ့ဒီစိတ်စေတသိက်နံတရားတွေမနောဘောဂမမနောပုတ်ပင်ကမစိတ်ကသာရှည်သွားဖြစ်တယ်ဒါဟောတော့မနောတိဋ္ဌမနောမယ အဲတော့ဒီဟောထားတဲ့တရားလို့ကြည်လိုက်ရင်မနောတ္တာစိတ်ကအကြီးများရှိတယ်မနောမြစိတ်ဖြင့်ပြီးကုန်တယ်ဆိုလိုတော့စိတ်ဖြင့်စေတသိက်နံတရားတွေလည်းဖြစ်တယ်စိတ်ဟာခရိယာပဲလို့ဆိုလိုတော့ခုနကကြတော့ပထမဆုံးကပါလဲမနောပဝေငမဓမ္မစိတ်စေတသိက်ဆိုတဲ့နံတရားပေါ့စိတ်နဲ့စေတသိက်ကိုနံတရားခေါ်တယ်အဲ့ဒီစိတ်စေတသိက်နံတရားတွေဟာ နောပုတ်ကပုတ်ပင်ကမာဓမ္မနောပုတ်ကမပုတ်ပင်ကမာစိတ်သွားရှည်သွားဖြစ်တယ်ဒီတရားလိုလို့စိတ်ကဥစွာဖြစ်တယ်ဘာသာဝင်စေနောက်မှာဖြစ်တဲ့အဓိပ္ပာယ်အထွတ်နဲ့အဲ့ဒီလိုတော့မဟုတ်ဘူးနော်အမှန်ကတော့စိတ်နဲ့စိတ်တွေနဲ့အတူအတူကအတူတူဖြစ်ကြတာဒါပေမဲ့စိတ်ကအဓိကကြာနေတဲ့အတွက်စိတ်ကရှည်သွားဖြစ်တယ်လို့ဒီလိုဟောတာ ပြီးတော့မှဘာဖះဟောထားလဲဆက်ပြီးတော့ပဒုတ်ထေနာမနတာစိတ်ဆိုးတာတို့စိတ်ပြတ်တာတို့ပြင်မာလို့လည်းစိတ်တွေဖြင့်စေဘာတိဝါပြောမယ်လေတကယ်လို့ပြောပြောမယ်ဆိုရင် စေကရောတိဝါတကယ်လို့ပြုလို့မယ်ဆိုရင်တတော်ထူပြမလို့တဲ့စိတ်နဲ့ကြံစီပြောဆိုပြုလုပ်ခြင်းသင်္ခါရကံသင်္ခါရတွေကြောင့်မို့တဲ့ တန်ထိုကြံစီပြုလုပ်တဲ့ပုဂ္ဂိုလ်ဒုက္ခမနှွေတိအကျိုးပဲဖြစ်တဲ့ကိုယ်စိတ်ဆင်းရဲအနှွေတိဆင်လိုက်ရတယ်အစင်နှိမ့်ဆက်နေတယ်ဥမာပြင်ပြောတာတော့ဝန်ဆောင်လဲဆိုတော့ဝန်ကြီးကိုဆောင်ပြီးတော့နွားကဆွဲသွားတယ်အဲ့ဒီနွားချီရနောက်လှဲပင်ကအစင်လိုက်နေတယ်လို့ပဲ စိတ်ဟာရှည်သွားဖြစ်တဲ့ကြီးကဲပဓာနာဖြစ်ပါတယ်လို့ဒီလိုမှတ်စိတ်ကောင်းရင်နောက်ကစေတသိက်တွေလည်းကောင်းတယ်စိတ်မကောင်းရင်နောက်ကသူနဲ့တူဖြစ်တဲ့စေတသိက်ပြန်မကောင်းဘူးဒါကြောင့်စိတ်ဟာလိုရင်အချုပ်အခရာဖြစ်တယ်လို့မှတ်တာမကောင်းတဲ့စိတ်တွေနဲ့ကြံတွေးနေ နေနဲ့အစင်မပြတ်လိုက်ပါနေပါတယ်ကြံတွေးတိုင်းပြောတိုင်းပြုလုပ်တိုင်းပေါ့ဇောခုနှစ်ချိန်အချိန်များအချိန်ပေါင်းများစွာထပ်ထပ်ထပ်ထပ်ထပ်ထပ်ဖြစ်နေအဲ့တော့ဒီနေရာမှာသိထားဖို့ဇောတွေအကျိုးပေးပုံတွေနည်းနည်းနားလည်ရမယ်ဇောကခုနှစ်ချိန်ဖြစ်တော့ပထမဇောဒုတိယတတိယသုတ္တဇောတတ္တမဇောပေါ့ ဇက်ခုနှစ်ကြိမ်ထဲမှာပဒမဇောဒီပဒမဇောစေတနာတွေဟာဘုန်းကြီးတို့အကြောင်းညီညွတ်တိုက်ဆိုင်လာရင်ဒီခုဘဝမှာပဲကြိုးပေးပါအကြောင်းမညီညွတ်ရင်တော့အကျိုးမပေးဘဲနဲ့ဟောတိကံအလားတာဖြစ်သွားတယ်လို့ဆိုလိုပါဇောခုနှစ်ကြိမ်ပဒမဇောစေတနာနောက်အဆုံးဇောတတ္တမဇောစေတနာခေါ်တယ်ဒီတတ္တမဇောစေတနာကတော့အကြောင်းညီညွတ်သေကံဤကာလမှာ ကံကံမနွေကတိနိမိတ်ထင်စေပြီးတော့ဟိုဒုတိယဘဝနောက်ဘဝမှာအကျိုးပေးပါတယ်အဓိကတော့ဒုတိယဘဝအကျိုးပေးတာနောက်ဘဝအကျိုးပေးတာအကြောင်းမညင်ညွတ်ရင်လည်းပဲသူလည်းပဲအကျိုးမပေးဘဲနဲ့ဟောဒီကအလားတဖြစ်ပါတယ်နောက်ဒီပထမဇောနဲ့ဆုံးဇောတွေဖယ်ထားပြီးအလယ်ဇော၅ချက်ရှိတယ်ပေါ့အဲ့ဒီအလယ်ဇော၅ချက်စေတနာကတော့ နောက်ဘဝဒုတိယဘဝပေါ့အဲ့ဒီတတိယဘဝကနေစပြီးတော့ပရိနိဗ္ဗာန်စံတိနောက်ဆုံးဘဝဒီအကြောင်းညင်ညွင်အကျိုးပေးတယ်ကိလေသာကုန်ခန်းရဟန္တာဖြစ်လို့ပရိနိဗ္ဗာန်စံသွားမှာပဲအကျိုးမပေးဘဲနဲ့ဒီကတော့ဟောဒီကဖြစ်တယ်ဒီလိုမှတ်ထားတယ်ပေါ့ဗျာမှတ်ထားရအဲတော့ပရိနိဗ္ဗာန်ပရိနိဗ္ဗာန်မဆောင်မဆောင်ဝင်သေးပြီးအတွင်းမှာတော့ဘဝပေါင်းကဘာပေါင်း အသင်ခြေပေါင်းဘလောက်ကြာကြာသူကအကျိုးမပေးသေးကုံသွားတယ်ပြတ်သွားတယ်မရှိဘူးเนาะဒီလေဆုံး၅ချက်စင်နာအကြောင်းညင်ရင်တော့ပေးဖို့အရန်သက်ရှိနေတယ်အကျိုးပေးတဲ့ကဘယ်လိုအကျိုးပေးတယ်လဲမေးရင်ကုသိုလ်ကံဆိုရင်တော့ကိုယ်စိတ်ဆင်းရဲမှုတွေတစ်မျိုးမျိုးချိုးအကုသိုလ်ကံပေါ့လေအကုသိုလ်ကံဆိုကိုယ်စိတ်ဆင်းရဲမှုတွေတစ်မျိုးမျိုးချိုးပေးတာလေလေးပုံပွားဖြစ်စိတ်ဆင်းရဲမျိုးမျိုးတွေပေးတာကုသိုလ်ကံတစ်ခုခုကြောင့်လူဘဝရောက်လာရင် ခုနအကုသိုလ်ကံကြိုးပေးမယ်ဆိုရင်လူဘဝမှာလည်းကိုယ်စိတ်ဆင်းရဲတွေဖြစ်တာပါခုနကလက်ဆိုတဲ့ဝန်ကိုဝန်ဝန်ဆောင်ယုံနေတဲ့နွားနောက်နွားရဲ့ခြေအနောက်မှာလဲပင်ကအစင်လိုက်နေသလိုပဲအဲ့မှာဒီမှာမေပြောစရာရှိတာခုနကဘုန်းကြီးတို့ပထမဆုံးစေတနာကဒီဘက်ဘဝမှာအကြောင်းညီညွတ်မှာကြိုးပေးတယ်အကြောင်းမညီညွတ်ရင်ကြိုးပေးဘူးလို့ဒီလိုပြောသွားတယ်ဒါတည်းလည်း ဒါနကုသိုလ်တစ်ခုအကြောင်းပြောအောင်ပေါ့လေဂုံတူးရှိတဲ့ပုံပုံများကိုကုသိုလ်ကောင်းမှုလုပ်မှသုံးမမကောင်းတာတွေလုပ်ရင်တော့ချက်ချင်းကြိုးပေးတော့တာမန်ပုံကိုယ်တွေကတော့ဒီချက်ချင်းကြိုးပေးဖို့ခက်ပါလူရတန်းတာအဲကြောင်းပြောအောင်ပေါ့ဗျာမကောင်းတာမပြောတော့ပါလူရတန်းနဲ့ဒီဘဘဝမှာချက်ချင်းကြိုးပေးနိုင်တယ်သူကအင်္ဂါရက်တွေရှိတယ် ဘယ်လိုအင်္ဂါရတွေရှိတယ်လှူတဲ့တန်းတဲ့ခါမှာကိုလှူလိုက်တဲ့ပုဂ္ဂိုလ်အလှူကံပုဂ္ဂိုလ်ကအနာကံသို့မဟုတ်ယဟန္တာတဘာဝဖြစ်ရမယ်တခုနာကံသို့မဟုတ်ယဟန္တာဒါဖြစ်ရမယ်တခုခုတဘာဝပေါ့နောက်စေတနာတမ္မရာအလှရှင်ကစေနာတိတ်ထက်တန်နေရအမှလည်းကြိုးပေးနံပါတ်3ကပစ္စယတမ္မရာခေါ်တယ် ကိုလှူထားတဲ့ကိုလှူမဲ့ပစ္စည်းတွေကလည်းတရားသဖြင့်ရှာဖွေထားတဲ့ပစ္စည်းလည်းဖြစ်ရဒါမှချက်ချင်းကြိုးပေးနောက်တစ်ခုကဂုဏောတိတွေကတောင်းလာလွန်ခဲ့တဲ့ခုံနဲ့ပြည်စုံမယ်ဆိုဒီအလူကံပုဂ္ဂိုလ်ခုနနာကံသုံးဖို့ရဟန္တာဒီပုဂ္ဂိုလ်ကနိရောဓတမပါထပြီးကစားဖြစ်မယ်ဒီတော့သူကချုံပြောတာပေါ့ဗျာဒီပုဂ္ဂိုလ်တွေကနာဂံလည်းဖြစ်ရမယ်ရဟန္တာလည်းဖြစ်ရမယ် ဇန်သမပါလည်းရမှာနိရောဓသမပါဝင်စားလို့ရတယ်ဇန်သမပါမှမရဘဲနဲ့ဒီနာဂယနာနိရောဓသမပါဝင်စားဖို့ခက်တော့ဖလသမပါတော့ဝင်စားလို့ရတော့အဲ့တော့ဒီမှာကုနောတိရေကတမ္ပရာထုခဲ့တဲ့ဂုံရှိရမယ်ဆိုနိရောဓသမပါဝင်စားပြီးကစားဆိုဒီဂုံမျိုးရှိရမယ်ဒါပြောတော့အခုပြောချင်တာတော့ခွန်ကြီးတို့ဗာပြောချင်တာလေခုနက စိတ်ကိုခေါင်းစည်းတက်ဟောတဲ့အခါမှာစိတ်ကကိုယ်စိတ်ကအဓိကပဲကိုယ်စိတ်ကမကောင်းတဲ့စိတ်တွေတွေးနေရင်မကောင်းတဲ့အပြောဆိုတွေမကောင်းတဲ့အပြုမူတွေဒါတွေကထွက်လာတာစိတ်တက်ကညရင်မကောင်းတဲ့အတန်တွေအပြုမူအပြောဆိုဒါဖြစ်လာအဲကြောင့်အဲ့ဒီစိတ်တက်ပုံမှာအခြေခံပြီးဒီမကောင်းတဲ့ကံတွေကိုအကျိုးပေးတယ်နော်စစ်တက်ကျိုးပေးတယ်ဒါလေးပြောချင်ပါ ဒီမှာတော့ဟိုဓမ္မပဒမှာတော့ဗာပြောသွားတယ်စကုပါလမထေကိုထုတ်ပြတာတော့ခုနကတာကစကုပါလမထေကိုဟောတာတော့ဒီမထေကိုကြောင်းပြပြီးဟောတာဒီစကုပါလမထေပေါ့ဗျာသူကဘဝတစ်ခုမှာဆေးဆရာဖြစ်ခဲ့တယ်သူကြောင်းလေးလေ့လာကြအောင်အဲတော့မျက်စိကိုယ်နေတဲ့အမျိုးသမီးတယောက်ကသူကဆေးကုပ်ပြီးတာမျက်စိဆရာအောင်ပါမျက်စိဆရာပေါ့ဆေးကုပ်ပြီးတော့ သူ့ဆေးကလည်းစွမ်းတော့မြို့သမီးဟာမျက်စိပြန်မြင်လာတယ်ဆေးမကုခင်တော့ကဒီမြို့သမီးကလည်းမျက်စိမြင်ရင်ဇောနဲ့မဖြစ်နိုင်တဲ့မဖြစ်နိုင်တဲ့ဂရီတွေပြီးတော့အာမျက်စိပြန်မြင်လာရင်တော့ဒီသားသမီးနဲ့တူဆရာထမအမြဲမပြတ်ပြုစုလှုပ်ကြွေးပါမယ်အလိုဝန်ခံထားလိုက်တယ်။ဟောမျက်စိကမြင်လာတော့ဒုက္ခပြီးတော့ဒီကဆရာတွေကိုမိသားစုလိုက် မင်းမပြပြုစုလောက်ကြွေးရမယ်ဆိုတော့မလွယ်ဘူးလေရေရှိလောက်ဖို့အဲတော့ဘာစဉ်းစားလဲဆိုတော့အမှန်တည်းမပြောဘဲနဲ့သူကလိန်ပြောလိန်ပြောရင်ဒါသူဒီလိုလောက်ပေးစရာမလိုတော့ဘူးဒီလိုထင်တာဟုတ်အဲတော့ဆရာပြန်ရောက်လာဘယ်နဲ့လုံးတက်တာလာပါညာအရင်တော့မျက်စိကနည်းနည်းပဲနားတယ်ကြိုက်တယ်အခုတော့အများကြီးနားနေတယ်ကြိုက်နေတယ်ဟောဒီဆေးစရာစဉ်းစားတာအင်းဒီမျိုးသမီး ငါရှေးဘဝကမပြောမပေးချင်လို့ငါ့ကိုလိမ့်နေတာပဲကဲရှေးကုသလည်းမရချင်နေတော့ဒီမျိုးသမီးတော့မျက်စိကောင်းလောက်မဲ့ကြံတွေးပြီးစဉ်းစားပြီးအိမ်ပြန်လာသူ့ရဲ့ကြံစီကိုသူသားများတိုင်မင်းတို့နဲ့သားများလည်းဘာမှပြောတိတ်တိတ်ဆိတ်နေတဲ့သဘောတူတဲ့သဘောမျိုးပေါ့အဲတော့ဘာလို့လဲဆေးဆရာကစေတမျိုးပေါ်ဆက်ပြီးမျက်စိယောဂဖြစ်နေမျိုးသမီးမျိုးမျက်စိခတ်ဖို့ပေးခိုင်းလိုက်တော့ဗျာ အဲ့ဒီမျက်စိနဲ့ခါရုပ်ဆုံးကမြင်နေတဲ့မျက်စိကကွယ်သွားတယ်အဲ့တော့ဒီမှာစေကုသတဲ့ကားတို့စေကုသခံတဲ့ပုဂ္ဂိုလ်တို့ဒါနှုတ်ကိုနှုတ်နှစ်ဖက်လုံးဒီလိုလေးလာတဲ့ကအာနယ်ချက်တွေတွေ့ရတယ်ပေါ့ဗျာလူနာကလည်းမျက်စိလူနာကလည်းကိုယ်မျက်စိပြန်မြင်လာရင် ပေးတင်ပေးထိုက်တဲ့စေဘဝါကဆိုပေးရတာပေါ့ဗျာကိုကတတလုံးပြုစုပါမယ်လို့ တောင်းခံတိုင်းလည်းမလုံနိုင်မလုံနိုင်ကြောင်းတောင်းပါမှာပေါ့ဒါကြောင့်တချို့ကြယောဂဖြစ်နေတဲ့ချိန်မှာပျောက်ခြင်းဇွန်နဲ့မဖြစ်နိုင်တဲ့ဂရီမျိုးတွေပေးတတ်တယ်မဖြစ်နိုင်တဲ့ဂရီမျိုးကတော့မပေးတာပဲကောင်းတာပဲနေနော်နောက်ဆေးစရာဘက်ကကြည်ရင်ဆေးဘူးကောမရလဲကုသိုလ်ဖြစ်သဘောထားနိုင်အောင်ဒီလိုမျက်စိကန်းသွားအောင်ကြွယ်သွားအောင်တော့လှုပ်လို့မတင်တော့ဘူးဗျာဒီလိုလှုပ်လိုက်တဲ့ အတွက်ဘာဖြစ်သူမျက်စိကိုယ်ရသွားတယ်ကိုယ်သွားတဲ့လက်ရှိဘဝမှာလည်းသူမကောင်းတဲ့နေရာထွက်မှာပါအဲ့ဒီမကောင်းတဲ့အကုသိုလ်ကံတွေကြောင့်ကိုမကောင်းတဲ့ဘဝဘဝကြာရောက်ရတယ်ဘဝပေါင်းများစွာမကောင်းတဲ့ဘဝပေါင်းများစွာခံစားပြီးတော့နောက်ဆုံးမကောင်းတဲ့ကံသူ့ရဲ့ဒီစကုပါလာမထေနောက်ဆုံးဘဝမှာမျက်စိကိုရတဲ့အချီအကျိုးပေးပါတယ်နော်ဒါတော့မြတ်စွာဘုရား ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်မှာဒီစကုကလမထေရမျက်စိကိုယ်အောင်လုပ်ခဲ့တဲ့အတွက်သူအကုသိုလ်ကံနေရနေပြီးတော့ဒီလိုပဲကြိုးပေးတယ်ဆိုမြတ်စွာဘုရားကိုယ်တိုင်ဟောတာပါခုနမနောဘုံကတည်းကနောက်ဆုံးပေါ်မှာဘုန်းကြီးတို့ခုနကဂါထာလေးဟောခဲ့တဲ့မထေရကြောင့်ဆက်လေ့လာမယ်ဒီစကုပါလမထေရဟာတောင်ကားရပြီလူဘဝနဲ့ရံဘဝရောက်လာတယ်ဘုရားရဲ့ကမ္မထံယူရံဘဝ60နဲ့တူ တာဝတိမြို့တော်ကနေယူဇနာ120လောက်ဝေးတဲ့တောရွာတရွာလေးမိပြုပြီးတော့တောကျောင်းမှာတရားထုတ်ပါခြေလုံးကပုံကိုယ်တွေကတော့တကယ်ဖရာစီကတရားယူလာတဲ့ပါတော်ဗျာတကယ်လဲစိတ်တက်ကလည်းပြင်းပြင်းထန်ထန်အထောက်ကြနေရောညပါအဲ့မှာသူကပိုအထောက်ပြောင်းဒုတင်ဆောင်တယ်နေတိဒုတင်ဆိုတာကလက်မအေးအောင်ထိုင်ပြီးမှနိုင်နဲ့ရပ်မှနိုင်သွားမှနိုင်ဣရိယာပုတ်သုံးပါနဲ့ပဲ ဒီလိုအထုတ်တာအထုတ်ရအထုတ်ရင်လည်းသူအတိတ်ကလည်းပြန်ပြီးတော့အကျိုးပေးလာခြင်းတော့ဗာမျက်စိယောဂဖြစ်တော့မျက်စိယောဂဖြစ်တော့ဆေးဆရာပြဆေးဆရာကအရှင်ပြဒီမျက်စိကအိတ်ခတ်မှမျက်စိအတွင်းထဲကိုရောက်ပြီးကုန်ပြောင်းမယ်သူကလည်းဒီတရားထုတ်မြင်ပုံကိုဆိုတော့နေတိတူတဲ့အပြတ်မခံရင်ပြတ်မခံရင်တော့ထိုင်ပဲခတ်တော့ထိုင်ခတ်တော့ပဲမျက်စိကအကုန်ဝင်တယ် နော်ဆေးဆေးကသူရဲ့ချင်းလေးပေးပြီးတော့တခါပြန်လာတော့မျက်စိမျက်စိယောဂမပြောက်မပြောက်တော့မေးတာပေါ့အဲတော့ဘာမှမပြောရှင်မြတ်ထိုင်အိတ်ခရလာဒီကိုသူကဘာမှမပြောဘူးအဲတော့ထိုင်ရခတ်တာဆိုသိပါအဲတော့ဆေးဆေးကသူ့နာမည်ပြန်มาဆိုတဲ့အတွက်အဲရှင်မြတ်ဒီတော့ဆက်မကူတော့ဘူးဆိုတခါလေးအပြတ်ဖြတ်လိုက်တာအဲတော့မျက်စိကကွယ်ဖို့ပဲများတော့ဗျာဆေးဆေးကဖြတ်လိုက်တဲ့ကသူကလည်း ဒုတင်ပြတ်မှာဆိုတဲ့အတွက်နေသိဒုတင်ပြတ်မှာဆိုတဲ့အတွက်ထိုင်မခတ်တော့အဲ့တော့ဒီကနောက်ဆုံးတော့ကိုယ့်အကိုအာပေစကားပြောပြီးတော့အဲအောင်စကုပါလားစေကုတာဆေးဆရာတော့တင့်ကိုပြစ်ပယ်လိုက်ပြီဆေးဆရာဆုံးပြလိုက်ပြီအောင်စကုပါလားတင်ဟာတေခြင်းတရားတော့ဂိမ်းတေချာပေါက်တေရမှာပဲဒါကြောင့်မို့မမေ့မလျော့အထောက်တဲ့နဲ့ ဟုတ်လားဆေးဆရာကသူကစွန့်လွတ်လိုက်ပြီဆိုတဲ့အခါကျမျက်စိကလည်းမြင်ဖို့အကြောင်းမရှိဘူးဗျ။ဒါပေမဲ့လို့ဟာသိခြင်းတရားတော့ဘယ်လိုပဲဖြစ်ဖြစ်ဂိမ့်တွေဖြစ်မှာ။ဒါကြောင့်သိခြင်းတရားမလာခင်တတိလက်မလို့စင်နဲ့တတိလက်မလို့စင်နဲ့စ조사အထောက်ပြီးတကောင်ရံကြော်လောက်မှာမျက်စိတွေလည်းပြက်ကိလေသာကုန်ခမိတုတ်ကဝိပဿနာယဟနာဖြစ်ပါတယ်။ဒီမှာတော့ဘယ်လိုပြောလို့ရလဲဆိုခွန်ကြီးတို့ လောကဘက်ကကြည်နေဟောဆေးတေချာမကုလို့ပဲပေပေတေတေဆေးစဉ်ဆေးကိုတေချာမကုပဲနဲ့ပေပေတေတေတရားထုတ်လို့မျက်စိကွယ်တယ်လို့ဒီလိုလောကဘက်ကကြည်ဒီလိုတော့ထင်တယ်ဒါမဲ့လို့သူကအဓိကအကြောင်းရင်းကတော့အဲ့ဒီအကြောင်းမဟုတ်ဘူးတရားအထုတ်လို့ပေပေတေတရားထုတ်လို့မဟုတ်ဘူးရှေးအတိတ်ဘဝကခုနကပြောခဲ့တဲ့ဝိတုကြောင့်ရဆေးဆရာဘောကသူပြုတ်လို့တဲ့အကုသကံကြောင့်ဖြစ်တယ်တရားမထုတ်လဲသူမျက်စိကွယ်မှာပဲ ဘာဖြစ်လို့အကုသိုလ်ကအကျိုးပေးလာတာဟုတ်ခုတော့တရားထုတ်ချိန်နဲ့မျက်စိယောဂဖြစ်တဲ့ရှင်သွားတိုက်ဆိုင်နေတိုက်ဆိုင်နေတော့ဘာဖြစ်လဲတရားထုတ်လို့ွယ်တာလို့ပြောစရာဖြစ်တော့ပေါ့ဓမ္မဘက်ကကြည်တဲ့ကြည်လိုက်ရင်တော့မပြောစရာရှိလဲတရားထုတ်တဲ့အတွက်ကြောင့်ကိုဒါယန္တာဖြစ်သွားနော်တရားမထုတ်ဘဲနေယန္တာမဖြစ်ပါဘူးနော်မျက်စိကွယ်တဲ့ကံတော့တရားမထုတ်ဘဲနေမျက်စိကွယ်တဲ့ကံတော့အကျိုးပေးမှာပဲလေ ဒါမဲ့ကိုကတရားထုတ်လိုက်တဲ့အခါကျဘာဖြစ်လဲရဟန္တာဖြစ်သွားတယ်။အဲတော့ဒီရှင်မြတ်နဲ့ပတ်သက်ပြီးတော့ဆက်လေးလာတဲ့ကဘာလေးတွေတွေ့ရလဲဆိုတော့ရှင်မြတ်ကရဟန္တာဖြစ်သွားပြီမလို့ဒီစကုပါလမထေရမပြတ်တရားနဲ့နေတာအလွန်လုံးလဝိရိယနဲ့ပြီးဆုံးတယ်နော်မနေ့စောစောဆိုရင်ဈဉ္ညာထားပြီးရှောက်လေးရှိတယ်။ရှင်းတော့ကတော့ဒီ တပားနေကြောင်းလေးတွေပေါ့ဗျာဈဉ္ဉံထလျှောက်မယ်ဆိုကြောင်းပြင်မယ်မှာထလျှောက်အဲ့ဒီညမှာဘယ်ဘယ်လိုဖြစ်လဲဆိုညဘက်မှာမိုးကအကြီးကျယ်ရွာလိုက်တော့မိုးကြီးကျယ်ရွာရင်တော့ရပ်သွားတယ်မိုးရွာပြီးရေတွေဖိုးရသွားတယ်ပေါ့နော်ရေတွေကခန်းချောက်သွားတဲ့ကမှာမြေကြီးထဲမှာအောင်းနေတဲ့တတ္တဝါလေးတွေထွက်လာကြရှင်မြတ်ကမနက်ပိုင်းကျတော့ထုံးစံတိုင်း အေးအားထားပြီးဈဉ္ညာလျှောက်နေကြတဲ့လျှောက်တော့ဈဉ္ညာလျှောက်တော့ဘာဖြစ်လဲသူ့เจ้าရေလျှောက်တော့မြေတဲ့အောင်းနေတဲ့တတ္တဝါလေးတွေထွက်လာတော့နင်းပြီးသေးကုန်တော့ဂါတူကမနေ့ပုံမှန်တည်းလျှောက်ပြီးတော့နေအောင်ကြီးလာတဲ့ချိန်ကကိုเจ้าနဲ့ကိုပြန်ဝင်ပြီးတော့တရားရှုမှတ်တယ်အာဂန္တုကရန်တော်တွေကဒီကျောင်းတော်ရောက်လာရရောက်လာတော့ကျောင်းရှိတွေလှည့်ပြသွားတော့ကျောင်းရှိမှာစဉ္ညာလျှောက် လျှောက်ထားတဲ့လမ်းကြောင်းလည်းမိုးဆိုကမိုးရွာပြီးစားဆိုတစ်ချိန်နဲ့ရှားတွေ့ရဈဉ္ညာလမ်းတစ်လျှောက်မှာတတ္တဝါတွေအများကြီးတင်တာတွေ့တွေ့တော့အာဂနုကကိုရော်တွေကဒီစကုဘာလမထေကိုညာနာဖြစ်မှလည်းမသိဘူးပေါ့ဗျာအဲကြောင့်မြတ်စွာဘုရားသွားလျှောက်တယ်မြတ်စွာဘုရားဗာမိတ်လဲစကုဘာလမထေဟာတဲ့အဲချစ်သားတို့တဲ့ဒီစကုဘာလရဟန်းကမထေ ပိုးကောင်များကိုမမြင်တဲ့အတွက်သိစေလိုတဲ့စိတ်မရှိဘူးတဲ့သိစေလိုတဲ့စိတ်မရှိတဲ့အတွက်နောက်ရောင်းလည်းရဟန္တာဖြစ်တဲ့အတွက်သိစေလိုတဲ့စိတ်မရှိဘူးဒါကြောင့်အပြစ်မရှိဘူးအဲ့တော့ဒီမှာပါဏာတိပါတာကံအကြောင်းလေးနည်းနည်းစဉ်းစားစရာချက်ပေါ့နော်အဲ့တော့သိစေလိုတဲ့စိတ်စေနာမရှိရင်အပြစ်မရှိဘူးနောက်ဒီမှာသက္ကုပါလမထေရဟန္တာရှင်မြတ် ယဟနာရှင်မြတ်တွေလည်းယဟနာဖြစ်ပေမဲ့လို့ဇံပင်ရှင်မရသေးရင်သို့မဟုတ်ဇံပင်ရှင်ရပေမဲ့လို့ပင်ရှင်နဲ့ဒိဋ္ဌံပြုပြင်မကြွရင်ဘာဖြစ်လဲခြားပုဂ္ဂိုလ်များလို့တတ္တဝါများနင်းပြီးပြီးတတ္တဝါများသိနိုင်တာပဲနော်ဒီမှာယဟနာရှင်မြတ်ပင်ရှင်တကူကလည်းမရဘူးဇံပင်ရှင်ကလည်းမရဘူးချို့ကြလည်းဇံပင်ရှင်မရပေမဲ့လည်းဒီမနဲ့စောစောဒီလိုစဉ္ညာရှောင်းနေနင်းပြီးမှာပဲ နင်းပြီးလို့ရင်ဒီတ attva လေးတွေတည်နိုင်တာပဲပေါ့နော်အဲတော့ဒီရဟန္တာများလည်းဒီလိုတ attva လေးနင်းပြီးပြီးတည်နိုင်တယ်ဖြစ်နိုင်တယ်ဆိုတာဒါလေးလည်းမှတ်သားထားဖို့အဲတော့သီလနဲ့ပတ်သက်ပြီးတော့သေချာမလေးလာထိုင်တော့ဘုန်းကြီးတို့ဒီကနေ့တန်တရားတွေဝင်တတ်တယ်ရေထဲမှာလည်းပုတ်ကောင်းလေးရှိတယ်ဟင်းသီးဟိုမှာလည်းပုတ်ကောင်းလေးရှိတယ်ဟုတ်လားအဲတက်တက်လို့စာရင်ကြောင့်ဟောဒါရောအပြစ်မဖြစ်ဘူးလားဒါမျိုးလေးတို့ ပြင်းမကပြင်းမဖြစ်နိုင်ဘူးလားမြင်ရတဲ့ထင်ရှားရှိတဲ့ပိုးကောင်ဆိုတော့ဘုန်းကြီးတို့ဖယ်ရှားပြီးတော့အင်းရတွေပိုင်းရေတွေပိုင်းတောက်သုံးတာလို့ချက်ပြုတ်တာလောက်တော့မမြင်ရတဲ့ပိုးကောင်ကတော့သိစီလို့တဲ့မြင်မှမမြင်မမြင်ရတော့သိစီလို့တဲ့စိတ်စိတ်နာမရှိဘူးဗျာဒါမျိုးတော့တန်တရားဖြစ်ဆရာမလို့ပါဘူးနောက်တစ်ခုကမတော်တဆတက်မင်းနင်းမိတာမျိုးလဲဘုရားတန်တရားဖြစ်ဆရာမလို့ပါဘူး တချို့ကျတော့ဟိုတန်တရားတွေကအကြည်လွန်တယ်ဟိုမီးထွန်းထားတယ်ပုကောင်လေးတွေကထုံးစံအတိုင်းပေါ့ဒီမှာတော့တကားတွေကလုံပိတ်တာလို့ဟိုပြည်မှာကျတကားတွေကဖွင့်တာပုကောင်တွေကဟိုကဝင်လာတရားဝင်လာဒီမီးကွက်ကိုတိုးပြီးတေကြရတယ်ရှိတော့နော်အဲအဲ့ဒါမျိုးတွေလဲအင်းတေတယ်ကိုကမီးထွန်းတာလို့ကိုကြောင့်တေတယ်ဒီလိုထင်တာနော်အဲ့တော့ဒီအကုသိုလ်ကံတွေကကံမြောက်တဲ့ အရာရှိရောကံမမြောက်တဲ့အရာလည်းရှိတော့ကံမြောက်ရင်တော့ပရိသတ်နေချိုးပေးပါကံမမြောက်ရင်တော့ပရိသတ်နေချိုးပေးမှုမသေးချဘူးပေါ့ဗျာကံမမြောက်မမြောက်ကိုလောက်ထားတဲ့ဒီဗာဏတိပါဒကံပေါ့လေဒါတွေကြီးကတော့ဘုန်းကြီးတို့ဗာနဲ့ဆစ်ဆေးရလဲဆိုတော့အင်္ဂါရက်တွေနဲ့ဆစ်ဆေးရဒီကံမြောက်အောင်ဒီအင်္ဂါရက်တွေနဲ့ပြည့်စုံကံမြောက်တော့ပေါ့ဗျာဒီအင်္ဂါရက်တွေနဲ့မပြည့်စုံဘူးဆိုရင်တော့ အကုသိုလ်ဒုစရိုက်တော့ဖြစ်တယ်ကံမမြောက်တဲ့အတွက်ကြုံမပေးဘူးလို့ဒီလိုပြောနိုင်တယ်တတ္တဝါဒုတိယကိုတတ်တော်မယ်ဆိုရင်နံပါတ်1ကတတ္တဝါဖြစ်ရမယ်တတ္တဝါဖြစ်မှလည်းသိရမယ်နံပါတ်2နံပါတ်3တတ်လို့တဲ့စိတ်စိတ်နာလည်းပါရမရှိရနံပါတ်4ကျတော့တတ်တဲ့ကံတစ်ခုခုပြုရလုံလာပြုရမှုတတ်မှုလုံလာတစ်ခုခုပြုပါမယ် နံပါတ်5ကြာရီတတ်ချင်းကြောင့်သိသွားမယ်ဒီအင်္ဂါ၅ပါးစုံမှကံမြောက်ပါတယ်ရှစ်အင်္ဂါ၄ပါးပြည့်စုံပြီမလို့မသိရင်ကံမမြောက်ဘူးပေါ့ဗျာသိသွားမှကံမြောက်တယ်အဲတော့ဒီတတ္တဝါတွေကိုတတ်တဲ့နေရာမှာတတ္တဝါရဲ့အကြီးငယ်လိုက်ပြီးတော့အပြစ်ကြီးနိုင်တယ်အကျင့်သိက္ခာကိုလိုက်ပြီးတော့လည်းအပြစ်ကြီးတယ်အဲဒီကတခါ အကောင်းတဲ့ဂုံတရားချင်းတူနေတတ်တဲ့ခါမှာပြောကဆိုင်မှုအာကြည့်တော့ကံပိုပြည့်ကြည့်တယ်လို့ဒီလိုပဲမှတ်ထားမှုဒါနဲ့ပတ်သက်ပြီးတတ်မှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချခဲ့တဲ့ဝမလေးတစ်ခုပုံစံလေးတစ်ခုပေါ့ဗျာတတိယတန်ခါနာတင်ခေါင်းဆောင်ရှင်မောရှင်မောဂလိပုတ္တဒိဋ္ဌမထေရဆုံးဖြတ်ချက်လေးဒါလေးနည်းနည်းပြောချင်ပါ ဒါဘာဇိကထက္ကရာတွေမှာပါပါတယ်တိရိဓမ္မတောကမင်းကြီးပေါ့ဗျာဘုရားသာနာကိုအကြီးကျယ်ထောက်ပံ့အားပေးထောက်ပံ့အားပေးတော့ဗာပြစ်လဲဆိုတခြားဘာသာကြားတွေကသူတို့မှာလာလာပါရှားပါတော့ဤသာနာတွေမှာဝင်လာကြတယ်ဒါမဲ့သူတို့ဝင်လာဝင်လာသူတို့ရဲ့ယူဆတွေကမစွန့်လို့ပဲသူတို့အယူဆတွေနဲ့ဟောတယ်ပြောတယ်တချို့ကြလည်းဒီလိုဝင်လာတာမဟုတ်ဘူးကိုယ့်အကိုခေါင်းရိပ်သင်္ကန်းဝတ်ပြီးတော့ ရန်ကောင်းနေနဲ့ရောနေအဲ့တော့ဘုန်းကြီးတို့ရန်ကောင်းနေမှာဗာပြတ်မှန်တက်လဲဆို15ရက်တည်းဥပုပ်ပြုတာရှိတယ်တရင်ကျိုးတကပွားနာပြုတာရှိတယ်အဲ့လိုကံမျိုးတွေပြုလုပ်တဲ့အခါသူတို့ကရဟန်းဘုံပဲနဲ့အတင်းဝင်လာတာမျိုးပေါ့အဲ့ဒါဆိုဘုန်းကြီးတို့ကတကယ်သီလသမားပညာရှိတဲ့ရဟန်းတော်များကသူတို့ရဟန်းတူတွေနဲ့တူတူဥပုပ်ပြုတာတော့ပွားနာပြုတာလုပ်ရင်အပြစ်ရှိတယ် ပြည့်ရှိတော့ရန်ကောင်းနေရာဒီရန်အတုရောင်တွေဝင်လာတဲ့ခါကျဥပုံမပြူပဲထားကြတာအဲ့ချိန်မှာပါတီလေးပုတ်မြုပ်အတော်ကကိုကြောင်းတိုက်ခြင်းမှာခုနှစ်နှစ်တိတိဥပုံမပြူပဲနေကြတယ်ဒီသတင်းကိုအတော်ကမင်းညာကြားတယ်ကြားတော့ဘာလို့လဲသူကတော့ဒီပြဿနာငြိမ်းသွားမတ်တယောက်ဆေလွတ်ပြီးတော့သွားတန်ဃာတွေဥပုပ်ပြုရမယ်ဆိုပြီးတော့ ဒီကလိုငြိမ်းစေပြီးတန်ခါတွေဥပုပ်ပြုစီရမယ်ဒီလိုမတ်တရားကိုစေလွတ်လိုက်တော့အမဒီကလိုငြိမ်းအောင်လုပ်ဖို့ဆိုတာသူကနားမလဲဝိနိကံနေဒီကလိုငြိမ်းဖို့ဆိုတာလည်းဒီဘာသာရေးနဲ့နှိစမှုရှိမှဒါသိတော့ဥပုပ်ပြုတာတော့ပဲသူကနားနေတာပေါ့အဲတော့ဘာပြုလဲဆိုကြောင်းရောက်လာတန်ခါတွေစီဝေခေါ်ရှင်ပြားတို့ဥပုပ်ပြုဖို့ရှောက်ထားတယ်ရဟန်းကောင်းတွေကဘာပြောငါတို့က ယဟန်တို့နဲ့ယောဂီဥပုပ်မပြုတ်နိုင်ဘူးတရားနဲ့အညီပြောတယ်ဥပုပ်ပြုတ်တယ်ဆိုတာရံကောင်းချင်းချင်းသီလရှိတဲ့ရံချင်းချင်းနဲ့စုဝေးပြုတ်အဲဒီစုဝေးပြုတ်တဲ့အခါမှာလဲစုဝေးမိတဲ့အခါမှာအပြည့်ရှိတဲ့ရံကအပြည့်ရှိရင်ဒီပြည့်တွေစင်ကြောင်းဒေသနာကြတာလို့ကုစားတာလို့ဒါတွေလုပ်ဖို့ပြောရတယ်အလုံးပြည့်ကင်းပြီအပြည့်မှစင်ကြယ်ပြီလို့ယုံကြည်စိတ်ချတဲ့အခါမှာဥပုပ်ပြုတ်ကြတာ ရဟန်းတို့တွေနဲ့ရောပြီးဥပုံမပြုတ်ကောင်းဘူးပြုတ်ခဲ့ရင်အပြစ်ကရှိတယ်ဒါကြောင့်ရဟန်းကောင်းတွေကရဟန်းတို့တွေနဲ့ရောပြီးငါတို့တော့ဥပုံမပြုတ်ဘူးမပြုတ်ဘူးလို့ပြောတာဒီမကဝိနိကံကိုသိနားမလဲနားမလဲတော့ဘာပြောလဲဆိုမင်းမိတ်ဖြီးစမ်းနေဆိုယူဆပြီးဥပုံမပြုတ်တဲ့ရဟန်းကောင်းတွေကိုတပါးကြီးတပါးတတ်ထားပါပဲအဲ့ဒီအချိန်မှာအတော့ကမင်းရဲ့ညီတိတ်တအရှင်မင်းသားပေါ့လေသူကဒီမှာလာတင်္ဂဝက် နှုတ်ဝက်တွေတော့ဒါတွေမြင်ရတော့ဟာမင်းခိုင်းတာဒီလိုမဖြစ်နိုင်တော့ဒီဒီမှာနားမလည်လို့လောက်ထားပဲယူစားပြီးအဲ့ဒီအမတ်ရဲ့အနီးနားမှာသွားနေတယ်အဲ့ကြတော့ဒီခုနကအမတ်ကဒိဋ္ဌမထေဆိုတာကအတောကမင်းကြီးညီတော်ရင်အရှင်မင်းဖြစ်ခဲ့မှတ်မိတော့အဲသူ့လိုရောက်ကိုရပြီးသူဆောင်ရနေဘယ်မင်းမြတ်သွားရှောက်တယ်အဲ့ကြမှာဘယင်လဲတိရိတို့မှာတောကမင်းနဲ့အကြီးကျယ်ဒုက္ခဖြစ်တော့သူကသူ တုံလို့ပြီးတော့စိတ်ဆင်းရဲဖြစ်တော့နော်ကိုဟာဒီတန်ခါးတွေညင်ညွတ်ဖို့အတွက်ဒီကလေးငြိမ်းဖို့အတွက်ဝတ်ပြုခဲ့တာဟိုမှမဟုတ်ဘူးမဟုတ်တာတွေရှောက်ကျုံးလို့မြင်အဲ့ဒီခါကျတော့ဒီကိစ္စမှာသူ့မှာအပြစ်ရှိသလားသို့မဟုတ်ခိုင်းတဲ့အမတ်မှာအပြစ်ရှိသလားအာဟိုဘုန်းကြီးမေဒီဘုန်းကြီးမေပေါ့နီးမျိုးစုံနဲ့မေးတယ်အမျိုးမျိုးပြောနေကြတော့ပေါ့သူ့ပြဿနာမပြေလဲဘူးနောက်ဆုံးတော့ ဒီတန်ဃာတွေကနေပြီးရှင်မင်းကြီးပြဿနာပြေလဲခြင်းတော့အဲ့မှာရှင်မဘောဂလိရှင်မောဂလိပုတ္တမထေရဆိုတာရှိတယ်သူ့ပြီးသူ့ကိုပြင့်ပြီးမေးကောင်းပါလိမ့်မယ်ဆိုအဲ့ဒါကြောင့်မို့အဲ့ဒါနဲ့မေးရှင်မောဂလိမုတ်တပုတ္တဒိဋ္ဌမထေကိုပြင့်ဆောင်မေးပါတယ်ရှင်မြတ်ကြီးကဗာမေးလဲမင်းကြီးတဲ့ င့်မှာဒီမကိုကြောင်းဒီမကိုကြောင်းသွားပြီးရဟန်းများကိုတတ်စေဆိုတဲ့တတ်တို့တဲ့စိတ်စေနာရှိသလားဒီလိုမေးတာမရှိပါရှင်ဗျာစိတ်စေနာအပြစ်မရှိမရှိရင်အပြစ်မရှိဘူးဒီလိုဆုံးဖြတ်ချက်ပေးပါဘာဖြစ်လို့လဲဆိုဘုရားကစေနာဟံဘိခွေကမ္မဝရမိစေတရိတ်တဝါကမ္မံကရောဒီကာယနာဝါဝါကာယနာဝါဆာယမနတာဒီအင်္ဂုတ္တမှာဟောထားတယ်အဲ့လိုထောက်ထားတယ် စေတနာပါတဲ့ကံမျိုးလောက်ခိုင်းတော့ဒါပြည့်ရှိတယ်ပေါ့ကိုကတတ်လို့တဲ့စိတ်စေနာပါမယ်နှုတ်နဲ့ပြောမယ်ကိုယ်နဲ့ပြုလုပ်မယ်စိတ်ထဲမှာပါမယ်ဒီလိုမိတ်တော်ကိုလိုက်တာဒီထောက်ထားနဲ့မိတ်လိုက်တာထောက်ထားနဲ့မိတ်ပြန်တော့ဘုန်းကြီးတို့ဇတ်တော်တစ်ခုလည်းဟောပါသေးတယ်နော်အခုတော့6နာရီထိုးပြီးတော့ဒီလောက်နဲ့တော့မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်လာကျင့်ကြံအထောက်နိုင်ကြသဖြင့် မညာပုံညာလေးပါကိုရလို့ရောက်လည်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။